ဒီနေ့သာသနာတော်နှစ်2564ခုကောဇာတကိ1382ခုနတ်တော်လာပြီးနေည2020စနေလပိုင်း29ရက်အင်္ဂါနေ့ညချမ်းခါကာလမှာ စကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမဝံရက်ကွက်တစ္ဆာရွှေစီကျောင်းတိုက်တွင်မှာဓမ္မဒါနအလှူရှင်များနဲ့တကွ လိုင်းမော်ကနေတရားဒေသနာများနာယူကြည်ညိုနေကြတဲ့တရားဓမ္မပေါင်းသူတော်ကောင်းတို့အတွက်ဓမ္မဒါနဓမ္မပူဇာတရားတော်မြတ်ကိုဟောကြားခြင်းတရားတော်မြတ်ကိုနာယူကြည်ညိုကြခြင်းအလွန်မြင့်မြတ်စင်ကြယ်တဲ့ကုသိုလ်ကောင်းမှုများပြုလုပ်ကြတဲ့အချိန်ပေါ့နော်တို့ဒီကနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့နှစ်ဖက်မိဘများဖြစ်သောတက္ကကြီးဦးဝင်းဟန်တက္ကမကြီးဒေါခင်တန်း ကကြီးဦးဝင်းရှိန်ဒကမာကြီးဒေါ်အေးရွှေတို့အားအမှုထား၍ကိုတန်ဝင်မရင်ရင်အေးသာမောင်ကျော်ခိုင်မောင်ပိုင်စိုးဟေးသမီးမဝင်းလက်လက်ခိုင်ပွိုင်ဖော့ထမင်းဘူးလုပ်ငန်းဖြန့်ချီရေးအေးချမ်းသာမိသားစုမန္တလေးမြို့က22နှစ်မြောက်မင်္ဂလာနှစ်ပတ်လည်အထိမ်းအမှတ်အနေနဲ့ဓမ္မဒါနကုသိုလ်များပြုရတယ် နောက်ပြီးတော့ဘုန်းဘုန်းတို့အမှတ်36 24လမ်းလာသာမြို့နယ်ရန်ကုန်မြို့မှာနေထိုင်ကြတဲ့ကိုတန်းလှိုင်တို့မတ်တမိုးခိုင်တို့တမီမတ်အေးရတနာဖူမိသားစုတို့ကနှစ်ဖက်သောမိဘများကိုအမှုထားပြီးတော့ဓမ္မဒါနဓမ္မပူဇာကုသိုလ်ကောင်းမှုတို့များပြုကြ၏ဒီမိသားစုတို့ရဲ့ဓမ္မဒါနဓမ္မပူဇာကို အနုမောဒနာဖြစ်စေဖို့ဘုံဘုံတို့ဖတ်ကြားပြပါနော်အဲ့တော့ဒီကနေ့ဓမ္မဒါနကုသိုလ်ရှင်များနဲ့တကွတရားတော်မြတ်ကို နာယူကျင့်လို့နေကြတဲ့တရားမှာပေါင်းသူတော်ကောင်းတို့နာယူကြရမယ့်တရားဒေသနာကမင်္ဂလာတရားတော်အပိုင်း၄ရောက်ပါပြီနော်ပြည်စုံခြင်းရဲ့အကြောင်း ကြီးပွားချမ်းသာခြင်းရဲ့အကြောင်းမင်္ဂလာဆိုတဲ့အလွန်ကောင်းမြတ်တဲ့သူတော်ကောင်းတရားတစ်မျိုးမင်္ဂလာတရား38ပါးရှိတဲ့နှက်က3ပါးဘုံဘုံတို့ပေးတဲ့ပေါင်းသူတော်ကောင်းတို့နာယူမှတ်သားကြပြီအတေဝနာသဘာလနံပဏိတာနိသတေဝနာ ပူဇာသပူဇာနေယနံဧတံမင်္ဂလမုတ်တမံ လူမိုက်ကိုမပေါင်းရဘူးပညာရှိသူတော်ကောင်းကိုပေါင်းရမယ်တန်ဖိုးရှိတဲ့အရာတွေကိုတန်ဖိုးရှိတယ်လို့နားလည်ပြီးတော့မျက်နှိုးသင့်မျက်နှိုးတိုက်ပူဇော်သင့်ပူဇော်တိုက်တဲ့အရာတွေကိုမျက်နှိုးမှုပူဇော်မှုပြုရမယ်ဒါဟာမင်္ဂလာတရားကြီးပွားခြင်းရဲ့အကြောင်းချမ်းသာခြင်းရဲ့အကြောင်းကောင်းမြတ်တာတွေအလုံးစုံပြည့်စုံခြင်းရဲ့အကြောင်းလို့ အဲ့ဒါမြတ်စွာဘုရားကအခြေခံကြတဲ့မင်္ဂလာတွေကိုအရင်စပြီးတော့ဟောဘဝမှာဘာကအခြေခံအကြဆုံးလဲလူတယောက်ကောင်းမှုဆိုးဖို့ဆိုတဲ့နေရာမှာကိုဘေးကလူတွေကကိုယ့်အတွက်အခြေခံအကြဆုံးပဲအရေးကြီးဆုံးပဲဒါကြောင့်မလို့နံပါတ်1မကောင်းတဲ့လူနဲ့မတွေ့အောင်နေအရေးကြီးလို့ပေါ့နော် ကောင်းတဲ့လူနဲ့တွေ့အောင်နေပြီးရင်လည်းပဲတန်ဖိုးရှိတဲ့မြင့်မြတ်တဲ့ မြတ်နိုးသင့်တဲ့အရာတွေကိုလည်းပဲတန်ဖိုးရှိတယ်မြင့်မြတ်တယ်မြတ်နိုးသင့်တဲ့အရာတွေလို့မှန်မှန်ကန်ကန်သိပြီးတော့နော်ကိုယ့်ရဲ့စိတ်ထဲကမာမာနကိုနှိမ့်ချပြီးတော့ပူဇော်သင့်ပူဇော်တိုက်တဲ့အရာတွေကို ပူဇော်ရမင်းဒါအလွန်မှ အခြေခံကြတာကိုအရင်ပြောခဲ့တာကိုဘေးရလူတွေကကိုဘဝရဲ့ပုံမှာ ကောင်းခြင်းဆိုးခြင်းအမျိုးမျိုးဖြစ်အောင်အများကြီးအကျိုးကျေးဇူးပြုနိုင် ပဋ္ဌာန်းဒေသနာနဲ့ပြောမယ်ဆိုရင်ဥပနိတ္တယပစ္စည်းတောင်တတ်နော်အားကြီးတဲ့အကြောင်းတရားကောင်းရင်လည်းကိုဘေးကလူတွေကြောင့်အများကြီးကောင်းသွားနိုင်ဆိုးရင်လည်းကိုဘေးကလူတွေကြောင့်အများကြီးဆိုးသွားနိုင်ဟုတ်လားကိုယ်စိတ်ထဲမှာဘာလို့တန်ဖိုးထားသလဲဘာလို့မြတ်နိုးသလဲအဲ့ဒီပူဇော်သင့်ပူဇော်တိုက်တဲ့အရာတွေလွဲနေရင်လည်းအများကြီးဆိုးသွားနိုင်ပူဇော်သင့်ပူဇော်တိုက်တဲ့အရာတွေတည့်သွားရင်လည်းအများကြီးကျိုးရှိနိုင်ဒီခြားခြားတွေးကြည့်လေမင်္ဂလာတရားက လေးနဲ့လေးလေးလို့ခံစားရတယ်ပေါ့နော်။ဒါကြောင့်အဲ့ဒီမင်္ဂလာ၃ပါးကိုထပ်ပြောမယ်ဆိုရင်လည်းပြောစရာတော့ကုန်မှာမဟုတ်ဘူး။ဒါပေမဲ့လို့ဒီကနေ့ရှေ့ဆက်ပြီးတော့သွားကြမယ်နော်။အဲ့တော့လူတယောက်ကောင်းကျိုးချမ်းသာတွေနဲ့ပြည့်စုံဖို့ကြီးပွားဖို့တိုးတက်ဖို့ဆိုလို့ရှိရင်အခုပထမဂါထာအရပြောခဲ့တာကုဘေးရလူတွေဟာအရေးကြီးတယ်ဆိုတာလေးကိုပြောတာနော်။ အခုဘာအရေးကြီးတယ်လို့မြတ်စွာဘုရားပြောခြင်းမြန်တော့ဒါလေးကိုဘုံဘုံခံစားရတာကိုအရင်ပြောကြည့်နေတာဟုတ်လားကိုရောက်နေတဲ့နေရာကကိုယ့်အတွက်အရေးကြီးတယ်ဆိုတာကိုဆက်ပြီးတော့မြတ်စွာဘုရားပြောတော့မှာဟုတ်လားကိုဘေးကလူတွေဟာအရေးကြီးတယ်လို့အရေးပါတယ်လို့ကောင်းခြင်းဆိုခြင်းဟာကိုရောက်နေတဲ့နေရာပေါ်မှာလည်းပဲအဓိကမူတည်နေသေးတယ်ဟုတ်လားဒါကြောင့်မလို့ဘုံဘုံတို့ ဒုတိယဂါထာဖြင့်မြတ်စွာဘုရားမင်္ဂလာတရားတော်ကိုဘယ်လိုဆက်ဟောတော့ပတိရူပဒေတဝါသောစာ ပုပ္ပေစာကတပုံညတာအတ္တတမ္မာပဏိတိစာဧတံမင်္ဂလမုဒ္ဓမတဲ့အစကဒီကနေ့ညမင်္ဂလာနှစ်ပါးပေါင်းပြောမလို့ဒါမဲ့စာသေးသေးချာချာကြည့်တဲ့အခါကျတော့အမလေးတပါးစီတပါးစီမှာပြောစရာတွေမှာအများကြီးသိစရာကောင်းတာတွေမှာအများကြီးဒါကြောင့်ဒီနေ့လည်းတပါးပဲပြောနော် တိရူပဒေသဝါသောစတင့်တင့်လျောက်ပတ်တဲ့ကောင်းမွန်တဲ့နေရာမှာနေထိုင်ရခြင်းဟာမင်္ဂလာတဲ့ပုဗ္ဗေစကတပုံညတာရှေးကောင်းမှုအထူးပြုခဲ့ခြင်းဟာလည်းမင်္ဂလာတဲ့ရှေးတုန်းကကုသိုလ်ကောင်းမှုတွေအများကြီးပြုခဲ့တဲ့လူတစ်ယောက်သူ့ရဲ့ဓာတ်ခံကိုဟာစကောင်းနေပြီသူကအကောင်းနေနဲ့လာတာဆိုတော့ဒီဘဝမှာကောင်းဖို့အတွက်အရန်သင့်ဟုတ်လား အတ္တသမ္မာပဏိတိစတဲ့မိမိရဲ့စိတ်ကို ကောင်းကောင်းလေးထားနိုင်တာလဲမင်္ဂလာအဲ့ဒီမင်္ဂလာတော့မင်္ဂလာတရား38ပါးထဲမှာ အလွန်အရေးပါတဲ့မင်္ဂလာဆိုပြီးတော့တပြေကံဆိုဘုရားကြီးကအဲ့လိုလေးမှတ်ချက်ပြုအတ္တသမ္မာပဏိတိစကိုယ်စိတ်ကလေးကိုကောင်းအောင်ထားတာအတ္တဆိုတာကိုကိုကိုလိုလည်းအဓိပ္ပာယ်ရတယ်စိတ်လိုလည်းအဓိပ္ပာယ်ရတယ်တမ္မာကောင်းမွန်စွာပဏိတိထားနိုင် ကိုယ်စိတ်ကိုကောင်းကောင်းလေးစိတ်ကိုကောင်းအောင်ထားတာနော်အဲ့ဒါမင်္ဂလာတရား၃ပါးနော်ဆရာကြီးတကုံဥထုံးမြတ်ဘလို့ရေးတော့ကုသိုလ်ပညာဥစ္စာရဖို့တင့်ရာဒေတာအမြဲနေရှေးကတင်ကြိုပြုခဲ့ဘူးသည့်ကောင်းမှုအထူးရှိပါစေမိမိကိုယ်ကိုကောင်းအောင်ထိန်းလို့မတိန်စေနဲ့စောက်တည်လေဥစ္စာကိုပေးနေထိုင်ရေးမျှော်တွေးသုံးချက်ပေးအဲ့ဒါမှဗုဒ္ဓဘာသာကဗ္ဗမင်္ဂလာတွေ လူမိုက်ကိုရှောင်တွေလွှဲလို့လူမိုက်ဆိုလင်ရှောင်တွေလွှဲလို့မမိဝဲနဲ့ကင်းအောင်နေပညာရှိကို အရှိတွဲလို့မိဝဲစိကပ်နီးယူစေ သုံးပါးယတနာမိဘများနဲ့ဆရာသမားကိုပူဇော်လေဘလောက်ကောင်းတော့ဟောစီထဲမှာဒါလေးကိုကြားရတိုင်းရွတ်ဆိုမိတိုင်းဒါတမိုင်းဝင်ပစ္စည်းလေးတွေပေါ့နော်အမှုပညာမြောက်တဲ့တံပိုးဖြတ်လို့မရတဲ့တမိုင်းဝင်ပစ္စည်းလေးတွေ ဒီလိုမျိုးထပ်ပြီးတော့ဖန်တီးနိုင်ဖို့ဆိုတာမလွယ်ပါဘူးအခုလည်းပဲဆရာကြီးရေးထားတာကိုကြည်လေပฏิရူပဒေသဝါဒကိုသူဘလို့အဓိပ္ပာယ်ဖွင့်ကုသိုလ်ပညာဥစ္စာရဖို့တင့်ရာဒေသအမြဲနေတယ်ကဲဘလောက်ကောင်းတော့အဲ့ပฏิရူပဒေသဝါဒတင့်တင့်လျောက်ပတ်တဲ့အရာမှာနေရမယ်ဆိုတာဘာပြောတာတော့ကိုယ့်အတွက်ကောင်းကျိုးချမ်းသာကိုဖြစ်ထွန်းစေမဲ့နေရာကိုနေရမယ်လို့ပြောတာ ကိုယ့်အတွက်ကောင်းကျိုးချမ်းသာကိုဖြစ်ထွန်းစေမယ့်နေရာကိုနေရတာကိုကအဲဒါမင်္ဂလာပဲ။အောင်ဆိုကောင်းကျိုးချမ်းသာဖြစ်ထွန်းမယ့်နေရာမှာနေရင်ကောင်းကျိုးချမ်းသာဟာဖြစ်တော့မှာပဲလေ။ဟုတ်လား။အဲ့လိုဆိုလို့ရှိရင်ဘုန်းဘုန်းတို့လေးလေးနက်နက်ဒီနေရာမှာခွဲခြမ်းပြီးတော့ပြောရမယ်။ကောင်းကျိုးချမ်းသာကိုဖြစ်ထွန်းစေတဲ့နေရာမှာနေတာမင်္ဂလာဟုတ်ပြီ။အဲ့လိုဆိုရင်ကောင်းကျိုးချမ်းသာကိုဖြစ်ထွန်းဖို့အတွက်ကောင်းကျိုးချမ်းသာဆိုတာဘယ်ဟာကိုပြောတာတော့။အဲ့တော့ကောင်းကျိုးချမ်းသာက အကျဉ်းများအဖြစ်လောကီကောင်းကျိုးချမ်းသာရှိတယ်လောကုတ္တရာကောင်းကျိုးချမ်းသာရှိတယ်ဟောနှစ်မျိုးမြတ်စွာဘုရားရဲ့အဆုံးအမသာသနာတော်မြတ်ကြီးနဲ့တွေ့ကြုံနေရတဲ့အခိုက်အသိဉာဏ်ရှိတဲ့လူသားတစ်ယောက်ဖြစ်နေတဲ့အခိုက်မှာအဓိကအရာယူတဲ့နဲ့ကောင်းကျိုးချမ်းသာကဘယ်လိုကောင်းကျိုးချမ်းသာမျိုးလဲလို့မေးရင်မဉ္ဇဉ်ဖို့ဉဏ်ဖြင့်နိဗ္ဗာန်ချမ်းသာကိုတွင်းဖောက်ပြီးတော့သိနိုင်မြင်နိုင်တဲ့အနေအထားမျိုးအဲ့ဒါအမြင့်မားဆုံးကောင်းကျိုးချမ်းသာပဲ ဟုတ်လားဒါကြောင့်ကောင်းကျိုးချမ်းသာကိုဖြစ်ထွန်းစေတဲ့နေရာမှာနေရတာဟာမင်္ဂလာဆိုရင်အမြင့်ဆုံးပြောရမယ်ဆိုရင်မဲ့ညံဖူညံကိုရဖို့အတွက်အထောက်အကူပြုတဲ့နေရာမျိုးမှာနေရတာဟာမင်္ဂလာအရှိဆုံးပဲဟုတ်ပြီလားအဲ့ဒါကိုဘုံဘုံတို့တစ်ဆင့်နည်းနည်းလေးရှင်းပြောမယ်ဆိုရင်မဲ့ညံဖူညံမရအောင်တောင်မဲ့ညံဖူညံကိုရစေတတ်တဲ့အကြောင်းတရားဖြစ်တဲ့ကုသိုလ်ကောင်းမှုတွေကို များစွာဖြစ်ပေါ်စေနိုင်တဲ့နေရာမျိုးမှာနေရတာဟာ အလွန်မင်္ဂလာရှိတယ်ဒါပရိဒုဘဒေတာဝါဒအကောင်းဆုံးပေါ့နော်ပို့ပြီးတော့ရှင်းအောင်ပြောရင်ဘုရားတရားတန်ခါယရဏမြတ်သုံးပါးထွန်းကားတဲ့နေရာတော့ကိုဝင်းကျင်မှာလည်းပဲပညာရှိသူတော်ကောင်းတွေပေါ်များတဲ့နေရာဟုတ်လားဒါဟာအမျက်ဆုံးပฏิရူပဒေတာဝါဒနော်ဒါကြောင့်ကောင်းကျိုးချမ်းသာအစစ်အမှန်ကိုပြောပါဆိုရင်တော့မဉ္ဇဉ်ဖူဉ္ဇဉ်ရတဲ့အနေထားလို့ပြောတတ်ရမယ်နော်တဆင့်လျှော့ပြောရမယ်ဆိုရင်မဉ္ဇဉ်ဖူဉ္ဇဉ်ကိုရစေတတ်တဲ့ ကုသိုလ်ကောင်းမှုအမျိုးမျိုးဖြစ်သွားတဲ့အနေအထားဟုတ်လားဒါကောင်းကျိုးချမ်းသာဒါပေမဲ့လောကကြီးအရာလည်းပဲဘုံဘုံတို့ကလောကထဲမှာနေတာဆိုတော့လောကကြီးအရာလည်းနားလည်ဖို့လိုတယ်တော့လောကကြီးအရာဘလို့နေရာဒေတာမျိုးဟာပရိဒုပဒေတာဝါဒဖြစ်တယ်လေကိုဆရာကြီးရဲ့ကြပြာကိုပဲကြည်လေကုသိုလ်ပညာဥစ္စာရဖို့ကုသိုလ်ဆိုတာကတော့ခုနကတော့ပြောတဲ့အကောင်းဆုံးအကျိုးစီးပွားတဲ့ပါသွားပြီ ကုသိုလ်ဆိုတာထဲမှာမဉ္ဉဏ်၄ပါးလည်းပါတာပဲလေလောကုတ္တရာကုသိုလ်ပေါ့နော်ပညာဥစ္စာရဖို့တော်တော့ကာယံလေးကြိုက်အောင်ကုသိုလ်ပညာဥစ္စာရဖို့ဒါဘုံဘုံတို့တော့နည်းနည်းလေးပိုချဲ့တွေးရမယ်ကျမ်းမာရေးလေးပါထည့်ရမယ်ပညာရစေတဲ့အယက်ဒေသကျမ်းမာရေးကောင်းစေတဲ့အယက်ဒေသစီဝါဥစ္စာဖြစ်ထွန်းစေတဲ့အယက်ဒေသဒါပါလေလောကရေးရပြောမယ်ဆိုရင်ပฏิရူပဒေသဝတ္တဟုတ်လား ဟာဒီရက်ဒေသမှာနေတာဘာပညာမှလည်းမရဘူးဆိုရင်ဒါမင်္ဂလာမဲ့နေပြီဟုတ်လားနေရာရဲ့လွှမ်းမိုးမှုကအများကြီးရှိတာ哦နေရာကအဆင်မပြေဘူးဆိုလို့ရှိရင် तू ကကြီးကြီးမားမားဖြစ်ထွန်းဖို့ဆိုတာမျှော်လင့်လို့မရဟုတ်လားတရားပထမအဆင့်လောကီအရာပြောရမယ်ဆိုရင်ကိုယ့်ဘဝမှာအဆင်ပြေပြေချောချောမွေ့မွေ့နော်ရှောက်လန်းနိုင်ဖို့အတွက်ပညာရှိဖို့လိုတယ်ပညာတတ်ဖို့လိုတယ် ဟုတ်လားဒါကြောင့်ပညာရစေတတ်တဲ့နေရာမျိုးဟာလောကီလိုဒါပရိဒုပဒေသဝတ္တနော်ဇာတင်ကြောင့်မရှိတဲ့နေရာမျိုးပညာရှာလို့မရတဲ့နေရာမျိုးဒါမင်္ဂလာစိတ်နော်ပြီးတော့ပါတော့ကျမ်းမာရေးဟာရာသီဥတုကကိုယ်နဲ့မတင်တော့ဘူးဒီရဒေသကဒါဆိုရင်ကိုယ့်အတွက်အဲ့ဒါပရိဒုပဒေသဝတ္တမဖြစ်ဘူးပေါ့နော်ကိုကျမ်းမာရေးကိုအထောက်အကူပြုစေမဲ့ပုံမူပြီးတော့အသက်ရှင်ဖို့အတွက်ကျမ်းမာရေးကိုကောင်းမွန်စေတဲ့နေရာဒေသမျိုးကကိုယ့်အတွက်ပရိဒုပတယောက်နဲ့တယောက်တော့မတူနိုင်ဘူးဟုတ်လား ပြီးတော့ဘာတော့စီးပွားရေးဟုတ်လားစီးပွားရေးလည်းပဲနေရာကောင်းမှမနေရာပဲနဲ့စီးပွားရေးအဆင်ပြေဖို့ဆိုတာမလွယ်ဘူးဟုတ်လားဘာမှလှုပ်လို့ကိုင်းလို့အဆင်မပြေတဲ့နေရာမျိုးပေါ့ဒါကြောင့်ဘုံဘုံတို့ဓမ္မရေးရပဲကြည်ကြည်လောကရေးရပဲကြည်ကြည်နော်ကြီးပွားတိုးတက်စေနိုင်တဲ့အရက်ဒေတာဟာအလွန်မှအရေးပါတယ်ဆိုတာမထင်ရှားဘူးလားထင်ရှားတယ်နောက်ထပ်ထင်ရှားတဲ့အကြောင်းအရာတစ်ခုဘုံဘုံတို့စစ်ရေးအရာပြောမယ်ဆိုရင်ပိုးတောင်းနေရာကအခရာကြသေးတယ် စစ်ရေးမှာနေရာယူမှန်တဲ့အတွက်ကြောင့်နိုင်သွားတာတွေအများကြီးရှိတယ်။နေရာယူမှားတဲ့အတွက်ကြောင့်ရှုံးသွားတာတွေအများကြီးရှိတယ်။ဒါကြောင့်စစ်ရေးအမြင်ရှိတဲ့ပုဂ္ဂိုလ်တွေဆိုရင်မဟာဗျူဟာကျတဲ့နေရာတွေကိုရယူဖို့၊ပိုင်ဆိုင်ဖို့အကြီးအကျယ်ကြိုးစားကြတာပေါ့။ဒါကတော့လောကီအမြင်ကျယ်ရင်ကျယ်သလောက်သိနိုင်တယ်ပေါ့။ပြောချင်တာလေးကဘာလဲ။လူတယောက်ကြီးပွားဖို့၊တိုးတက်ဖို့၊ချမ်းသာဖို့ဆိုတာ နော်လောကီရေးရာပဲကြည်ကြည်ဓမ္မရေးရာပဲကြည်ကြည်ဘာအရေးကြီးနေတော့နေရာအရေးကြီးတယ်ပရိဒုပဒေသဝါဒဟုတ်လားဒါကြောင့်မလို့ရှိသူတော်ကောင်းကြီးတွေရှိလူကြီးတွေပြောရတာရှိဟုတ်တယ်တော့တရွာမပြောင်း သူကောင်းမဖြစ်စကုံလေးရှိတယ်နော်အဲ့ဒါနဲ့ဆန့်ကျင်ဘက်ဝေဖန်ဖို့စီစစ်ဖို့ပိုင်းဖြတ်ဖို့ပြောထားတဲ့တတိပေးထားတဲ့စကပုံလေးရလည်းရှိသေးတယ်။သိကျင်တဲ့ကြားတော့ပြောင်းတယ်ဟော ထိုင်နေတော့ကောင်းမှကောင်းထိုင်နေတော့ကောင်းစားထသွားမှကျိုးဝမ်းသိဆိုတာလည်းရှိသေးတယ်ဟုတ်လားကိုနေရာလေးကိုနေတာဟုတ်နေတာအနေရာပြောင်းသွားမှဟာအဆင်မပြေတာတွေဖြစ်တာလည်းရှိတယ်နေရာပြောင်းသွားမှအဆင်ပြေသွားတာလည်းရှိတယ်ဒါတော့ကိုယ့်ရဲ့ဉာဏ်နဲ့ဒါဝေဖန်ပိုင်းဖြတ်ဖို့နေရာတွေဟာအရေးပါပုံကိုတော့ဖော်ကျူးနေတဲ့စကားပုံတွေပေါ့နော်တရားမပြောင်းသူကောင်းမဖြစ်သိရင်လည်းကြားတော့ပြောင်းတယ်ဒါသတိထားဖို့အကြောင်းအရာလေးတွေကိုဘုံဘုံဒါနေတဲ့အနေနဲ့ပြောပြတာပေါ့ဟုတ်လားအဲ့တော့မြတ်စွာဘုရားကတော့ ဘယ်လိုနေရာမျိုးကိုနော်နေခိုင်းတယ်လေဘုန်းတို့ဟောမဇ္ဈိမဗန္ဒတာပါဠိတော်ထဲမှာတေဝိတ္တဗတေဝိတ္တဗသုတ်တံဆိုတာရှိတယ်မှီဝဲတဲ့မမှီဝဲတဲ့ပိုင်းခြားဝေဖန်ပြီးဟောထားတာအဲ့ဒီထဲမှာလည်းပဲနေရာအကြောင်းတွေပြောတာပါတယ်နော်ဘယ်ရွာမှာဘယ်နေကုန်းမှာဘယ်ကျောင်းမှာနော်နေရမလဲမနေရဘူးလေနေသင့်တယ်လဲမနေသင့်ဘူးလေ အဲ့ဒါကိုမြတ်စွာဘုရားအလိုတော်ကြရှင်သာရိပုတ္တရာဝေဖန်ဟောတော်မြတ်စွာဘုရားလည်းပြန်ပြီးတော့မွမ်းမံပြီးတော့ဟောပြထားတာရှိတယ်။အဲ့ဒီမှာတော့ဘုန်းတို့ကောင်းထုတ်ချက်ကလေးချပြီးတော့ပြောရရင်နော်ဒီအရက်ဒေတာမှာနေလို့အကုသိုလ်တွေတိုးမယ်ကုသိုလ်တွေဆုပ်ယုပ်သွားမယ်ဆိုအဲ့ဒီရက်ဒေတာမနေနဲ့မမှီဝဲသင့်ဘူးတဲ့ဟောသူကတော့အဲ့ဒီပေဒံနဲ့တိုက်ရင်နော်ဒီရက်ဒေတာမှာနေလို့ကုသိုလ်တွေတိုးတက်တယ်အကုသိုလ်တွေယုတ်သွားရုပ်လျော့သွားတယ်ဆိုရင်အဲ့ဒီအရက်ဒေတာကိုနေဖို့ဆုံးဖြတ်တယ် ကျန်တာတွေနဲ့မတိုင်းဘူးဗျသူ့ကြတော့ဟုတ်လားကျမရေးတွေစီးပွားရေးတွေဒါလည်းပဲယဟန်တော်တွေတန်တရာဝိဒုက္ခကလွတ်မြောက်ဖို့အဓိကနှုတ်ဥတည်နေတဲ့ပုံကိုယ်တွေအတွက်ကတော့ဒီဟာကအလွန်မကိုပဲအရေးထားတဲ့အမြင်တစ်ခုပေါ့နော်ဒီနေရာမှာနေလို့ကုသိုလ်တိုးမယ်အကုသိုလ်ရော့သွားမယ်ဆိုရင်အဲ့ဒီနေရာကိုနေတဲ့ကျန်တာတွေသိအဆင်မပြေတောင်မှအဲ့ဒီနေရာကိုနေရမယ်အဲ့ဒီလိုမျိုးဆိုပါဗျာဟောဟုတ်လားဒါကြောင့်နေရာအရေးကြီးတယ်ဆိုတာလေးကိုဘုန်းဘုန်းတို့ဒါ နိဒန်းအနေနဲ့ပရိရူပဒေသဝါဒတဘာဝသဘောတဘာဝလေးကိုဘုန်းတို့ပြောပြတာတကယ်တမ်းကမြတ်စွာဘုရားမှတာလေဘယ်နေရာကိုဘယ်တတ်တော်ဟာနေလို့ရှိရင်ပို့ပြီးတော့အကျိုးရှိနိုင်မယ်အကျိုးမဲ့သွားနိုင်တယ်ဆိုတာတွေကိုတိတိကျကျသိနိုင်လိမ့်မယ်ပေါ့ဒါကျေပြန့်တဲ့အကြောင်းလေးကိုဘုံဘုံပြောနေတာဟုတ်လားဥပမာဘုံဘုံတို့မြတ်စွာဘုရားသိတော်မူမြင်တော်မူပုံနော်နေရာနဲ့ပတ်သက်ပြီးတော့နော်ပြောတဲ့အရာလေးတစ်ခုဘုံဘုံဒီမှာမှတ်ထားတာလေးဟာလူတိုင်းကြားဖို့ပါလေဟို မေတ္တာတုတ်ဟောရင်းရဲ့အကြောင်းတရားယဟန်တော်ငါရတော်တဲ့သွားပြီးတော့နော်ကမ္မထံတရားယူပြီးတော့တော်တဲ့သွားတရားအထုတ်ကြတော့နတ်တွေကနှောက်ရက်ကြတာကြားဦးတယ်လေဟုတ်လားနတ်တွေကမြေတမ်းယဟန်တွေကတီလာရှိတဲ့အခါကျတော့အောက်မှာပဲနေရတော့ယဟန်တွေမြန်မြန်ပြေးအောင်ဆိုပြီးတော့ဟာအမျိုးမျိုးခြောက်ကြလှန့်ကြအနံဆိုးတွေအစင်ဆိုးတွေဘလို့မှနေမရတဲ့အခါကျတော့အဲ့ဒါဝါတွင်းကြီးပဲမြတ်စွာဘုရားကြီးကိုပြန်ပြီးတော့ ပြေးလာကြရတယ်ဆိုကြပါစို့အဲ့ဒီမှာမြတ်စွာဘုရားမြင်တယ်ဒီယဟန်နေရာအဲ့ဒီနေရာမှာနေမှနော်အတိတုဉဏ်တို့ကိုရမယ်ဆိုတာကိုမြင်တယ်မြင်တဲ့အတွက်ကြောင့်ချစ်သားတို့အဲ့ဒီနေရာကိုပဲပြန်သွားအရှင်မပြေလို့မှပြန်လာခဲ့တဲ့နေရာကိုမြတ်စွာဘုရားဘာလုပ်ခိုင်းတော့ပြန်သွားခိုင်းတယ်အဲ့လိုပြန်သွားခိုင်းတဲ့အခါကျတော့မြတ်စွာဘုရားတဲ့အလွန်ကြောက်မွဲဖွယ်ကောင်းတဲ့နေရာပေါ့နော်အဲ့ဒါတင်တော့မှလက်နဲ့မရှိလို့ပါတဲ့ အဲ့ဒီနေရာမှာသင်တို့အဆင်ပြေဖို့အတွက်ငါလက်နှက်ပေးလိုက်မယ်အဲ့ဒီလက်နှက်ကဘာလဲဆိုတော့မေတ္တာလက်နှက်နော်အဲ့ဒါမေတ္တာတရားဘလို့ပွားရတယ်ဆိုတာကိုသင်ပေးပြီးတော့မြတ်စွာဘုရားမေတ္တာတုတ်တရားဒေသနာကိုကြီးမြင့်တယ်အဲ့ဒါကိုရွတ်ဖတ်အဲ့ဒီအတိုင်းလေ့ကျင့်ပွားများဆိုပြီးတော့မေတ္တာလက်နဲ့ကင်ဆောင်ပြီးတော့တခါစိတ်တက်လူသိနဲ့တွားကြပြန်တယ်ဟောမေတ္တာတရားရဲ့အစွမ်းတတ္တိမေတ္တာတရားရဲ့တကိုးရှင်ဆိုအာနုဘော်တော်ရောင် စောတော်တုန်းကအနှောက်အယှက်ပေးနေတဲ့နတ်တွေဟာဘာဖြစ်လဲချစ်ခင်လာကြတယ်မြတ်နိုးလာကြတယ်ဝေယဝိဇ္ဇတွေတောင်ပြုကြတယ်လို့ဆိုတယ်ဟောအဲ့ဒီမှာပဲသူတို့ရဲ့အသိဉာဏ်တွေဟာတိုးတက်လာတော့မြတ်စွာဘုရားအကြောင်းတော်ကနေနောက်တကိုးတော်နဲ့ကြပြီးတော့ကာထာတပုတ်ဟောတာလေကုံဘူပမံကာယမိမံဝိဒိတဝါငကရုပမံစိတ်တမိတံတပိတဝါယောဒေထမာရံပညာဥဒေနဇိတင်္စရခိအနိဝေတနောတိယ ဖျားပေးသောဥမာများဆိုတဲ့ခေါင်းစဉ်နဲ့ဒီကထာလေးကိုဘုံဘုံတို့အကျေတင်ဟောဘူးတယ်နော်ကုံဘူးပမံကာယမိမံဝိတိတ်တော်ဟာဒီခန္ဓာကိုယ်ကြီးဟာပျက်စီးလွယ်တဲ့အတွက်ကြောင့်ဒီခန္ဓာကိုယ်ကြီးကိုမြေအိုးတစ်လုံးနဲ့တူတယ်လို့ကောင်းကောင်းနားလည်ထားရမယ်တဲ့အထီးအခိုက်မခံဘူးပေါ့နော်နည်းနည်းလေးထိမိတာနဲ့ကွတ်ဆိုဘာဖြစ်သွားလဲကွဲသွားနိုင်တယ်နော်ဒါကြောင့်ခန္ဓာကိုယ်ကြီးကိုပျက်စီးလွယ်လွန်းလို့မြေအိုးတစ်လုံးနဲ့တူတယ် ဘဝကိုပျက်စီးလွယ်လွန်းလို့မြေအိုးတစ်လုံးနဲ့တူတယ်လို့မသေးကြမှုမရေရာမှုနဲ့သွားနေရတာဆိုတာပေါ့အဲ့ဒီအမြင်ခိုင်ခိုင်မာမာရှိရမှာနော်ငကရုပမာစိတ်ဓာတ်မိတဲ့တပစ်တော်ပါကွဲပြက်လွယ်တဲ့အဲ့ဒီခန္ဓာကိုယ်ရုပ်အစုကြီးကိုအမိပြုတ်ပြီးတော့နေတဲ့ဒီစိတ်ကိုကြတော့ကောင်းတဲ့လောကရန်တွေနဲ့ပဲတွေ့တွေ့မကောင်းတဲ့လောကရန်တွေနဲ့ပဲတွေ့တွေ့တုံ့လုံးမှုမရှိအောင်နော်သူ့ကိုခိုင်မာအောင်တီဆောက်ထားရမယ်ဥပမာ အလွန်တောင့်တင်းခိုင်မာတဲ့ကာကွယ်ရေးစနစ်အလွန်ကောင်းတဲ့မြို့ကြီးတမြို့လိုတည်ဆောက်ထားရမယ်တဲ့။စိတ်ကိုကြတော့အရမ်းခိုင်မာအောင်လုပ်ရမယ်။ခန္ဓာကိုယ်ကိုကြတော့ပျက်စီးလွယ်တယ်လို့သိရမယ်။စိတ်ကိုကြတော့အလွန်ခိုင်မာအောင်တည်ဆောက်ရမယ်။ဒါမြတ်စွာဘုရားရဲ့ဉာဏ်တော်နဲ့မို့ဟောနိုင်တာနော်။ဆန့်ကျင်ဘက်သဘောလေး။ခန္ဓာကိုယ်ကြီးကတော့ပျက်စီးလွယ်တယ်။ဒါပေမဲ့စိတ်ကိုကြတော့အလွန်ကိုမပျက်စီးအောင်ဘာလုပ်ရမလဲတည်ဆောက်ရမယ်။ယောဒေထမာရံပညာဥဒေဏ တကယ်ရန်သူအစစ်ဖြစ်တဲ့အလိုဆန္ဒတွေမကျေနပ်မှုတွေမိုက်မဲမှုတွေကိုနော်အသိဉာဏ်ပညာတည်းဟူသောလက်နဲ့နဲ့စစ်ထိုးရမယ်တဲ့ဟုတ်လားကိုဘဝကိုတကယ်ဆင်းရဲအောင်ပင်ပန်းအောင်နှိပ်စက်တဲ့ရန်သူလောဘဒေါသမောဟပေါ့နော်အဲ့ဒါတွေကိုအနိစ္စဒုက္ခအနတ္တအမှန်တရားတွေကိုသိတဲ့မြင်တဲ့ဉာဏ်ပညာအဲ့ဒီဉာဏ်ပညာကိုလည်းမြတ်စွာဘုရားဒီမှာလက်နဲ့လို့သုံးတယ်ပညာဥဒေနာနော် ခန္ဓာရဲ့အကြောင်းကိုအမှန်အကန်သိမြင်နားလည်ခြင်းလို့ဆိုတဲ့ဉာဏ်ပညာဟာအလွန်အစွမ်းထက်တဲ့လက်နက်ပဲ။အဲ့ဒီလက်နက်ကိုကင်ဆွဲပြီးတော့ကိုယ့်ကိုဆင်းရဲအောင်နှိပ်စက်တဲ့ရန်သူကိုဘာလုပ်ရမလို့စစ်ထိုးရမယ်တဲ့။ယောဒေထမာရံပညာဥဒေန။နော်အတိလက်နက်နဲ့နော်လောဘဒေါသရန်ကိုစစ်ထိုးရမယ်တဲ့။အဲ့လိုစစ်ထိုးတဲ့အခါမှာအောင်မြင်မှုရမယ်ပေါ့နော်။အဲ့ဒီရလာတဲ့အောင်မြင်မှုကိုလည်းပဲမပျက်စီးအောင်ဆုပ်ယုပ်မသွားအောင် ဇိတင်စရခေအနိဝေသနောတိယအဲ့ဒါကိုစောင့်ရှောက်ထားရမယ်တဲ့ပြန်ပြီးတော့ကြမသွားအောင်ပေါ့နော်ပြီးတော့အဲ့ဒီရရှိထားတဲ့အောင်မြင်မှုကိုလည်းပဲမရင်မှုနေတဲ့ရှေ့ကိုနော်ခရီးဆုံးတိုင်ရောက်အောင်သွားလမ်းနေတာကိုตายရနေတာမျိုးမလုပ်နဲ့ပေါ့နော်နောက်ဆုံးအပြီးအဆုံးထိရောက်အောင်လုပ်ပလိုက်လို့အဲ့လိုမျိုးဆိုတော့ဘုရားဟောတာအလွန်လေးနဲ့တဲ့ဒေသနာပေါ့နော်အဲ့ဒါသောသောယဟန်တော်တွေကအဲ့ဒီဒေသနာလဲနာပြီးတော့အကုန်လုံးယဟန်တာတွေဖြစ်တယ်အဲ့တော့ပြောရင်တာကဘာတော့နေရ နေရ အဲ့ဒီနေရာကိုပဲပြန်လွှတ်တာနော်နောက်ထပ်နေရာနဲ့ပတ်သက်ပြီးတော့ပြောကြကောင်းတာလေးတစ်ခုရှိသေးတယ်အဲ့ဒါလည်းပဲအလွန်လူသိများပါတယ်ဘုံတို့မာတိကမာတာဆိုတော့လွင့်ကြဘူးတယ်လေသူ့ကိုတရားပြပေးတဲ့ယဟန်တော်တွေကတရားမရသေးခင်မှာသူကအရင်တရားရတရားမှာဘာလို့ရတော့တကိုးနဲ့တကွာရတာနော်အနာဂါမိမဲ့ညာဖုန်ညာကိုတကိုးနဲ့တကတကွာရတာယဟန်တော်၆ကြိမ်သူ့ရွာလာပြီးတော့တရားအထုတ်ကြတော့သူကပစ္စည်းလေးပါးတကမာကြီးအနေနဲ့သူကအကုန်လုံး လှူဒန်းပြီးတော့ထောက်စောင့်ရှောက်တာပေါ့ဟုတ်လားနောက်တော့အဲ့ဒီရဟန်းတော်တွေကပဲသင်ပေးလို့ကမ္မထံတရားအားထုတ်ကုဋ္ဌာတကမ္မထံနဲ့အနိစ္စကမ္မထံဟုတ်လားအဲ့ဒါလဲအားထုတ်ရောအနာဂမိမဲ့ဉာဏ်ပူဉာဏ်ကိုရတယ်ရတာမှတကိုးနဲ့တကွာရတယ်ရတဲ့အခါကျတော့သူ့ကိုသင်ပေးတဲ့သူ့ဆရာရဟန်းတွေကိုကြည့်လိုက်တဲ့အခါကျတော့တရားလူတရားမြတ်ရတာကိုမတွေ့ရဘူးအဲ့ဒါနဲ့ဘာလို့နေလဲမသိဘူးဆိုပြီးတော့လိုအပ်ချက်တွေရှောက်ရှာတဲ့အခါမှာဘာလိုတာတွေ့ရတော့ဆိုတော့ နော်အာဟာရတပ်ပါရမမျှတာကိုတွေ့ရတယ်တဲ့နော်အစားအသောက်မှလည်းအဆင်မပြေဖြစ်နေတော့အံ့ဩစရာပဲနော်အရာရာအဆင်ပြေမှဟုတ်လားအဲ့ဒါနဲ့အိမ်ကနေပြီးတော့အာဟာရတပ်ပါဖြစ်အောင်စီမံပေးတော့တူတူပြောကြစို့ဝါမကြွခင်ပါပဲအဲ့ဒီရဟန်းတွေအကုန်လုံးရဟန်းတာဖြစ်တယ်အဲ့ဒါမြတ်စွာဘုရားအကြောင်းတော်ကိုရှ िख ိုးဖို့ပူဇော်ဖို့သူတို့လာကြတဲ့အခါမှာမြတ်စွာဘုရားရဲ့အမေးကြောင့်မတိကမာတာဒကမာကြီးရဲ့ကျေးဇူးကြောင့်သူတို့ဒီလိုတရားလူတရားမြတ်ကိုမြင်မြင်ရတဲ့အကြောင်းလျှောက်တော့အဲ့ဒီမှာအင်မြတ်တရရဟန်းတော်လေးတစ်ပါး ဒီစကားကိုကြားတဲ့အခါဒီသတင်းကိုကြားတဲ့အခါဟာငါလည်းပဲအဲ့လိုဆိုရင်အဲ့ဒီရွာသွားပြီးတော့တရားအထုတ်ရင်တော့မြန်မြန်တရားရမှာပဲအဲ့ဒါနဲ့ तू အဲ့ဒီကိုသွားတာဟုတ်လားဟိုရောက်တဲ့အခါကျတော့သူ့စိတ်ကူးတွေအကုန်လုံးကိုဒကမာကြီးကသိနေတော့သူ့တောင်းတချက်တွေမှန်သမျှကိုအကုန်လုံးအိမ်ကနေပြီးတော့ဖြည့်ဆည်းပေးတာညနေခင်းရောက်သွားတယ်မိုးလိုက်တာအဖြိုကြီးလေးများတောက်အောင်ရင်ကောက်မှာပဲဟုတ်လားခဏနေတော့အဖြိုကြီးပို့တဲ့လူကရောက်လာနော်အဲ့ဒါနဲ့မနေ့ခင်းလင်းတဲ့အခါကျတော့ မနေ့ကမှခီးလာတာစွန့်ကန်ကလည်းတိတ်ပြီးတော့မသွားရင်သေးဘူးအဲ့တော့စောစီစီယာကူလေးများလာပို့ရင်ကောင်းမယ်ဆိုတော့ခဏနေတော့ယာကူကရောက်လာ9နာရီခွဲ10နာရီလောက်ဟင်းလေကလက်တုပ်ကလေးများစားရင်ကောင်းမှာပဲလို့အောင်ပြီးတော့တစ်ခါရောက်လာပြန်တယ်ကဒီနေ့တော့စွန့်ကမထွက်တော့ပါဘူးစွန့်ကြောင်းလာပို့ရင်တော့ကောင်းမှာပဲအဲ့ဒါဒီလိုအလိုက်ပြီးတဲ့ဒကမာကြီးကိုမြင်ရရင်ကောင်းမယ်ဒကမာကြီးကိုယ်တိုင်လာပို့ရင်ကောင်းမယ်ဆိုတော့ဟောဒကမာကြီးကိုယ်တိုင်ရောက်လာတယ်အဲ့ဒီတော့မှသူကလည်းပုံမလင်းလင်းမေးတာဒကမာကြီးကသူများစိတ်သိလား မောင်မစင်းမမေးတင်တာတွေကိုမေးတာပဲဘာတွေမေးနေတာတော့ဒကမာကြီးကိုမေးတာသူများစိတ်ကိုသိလားအခုကျုပ်တောင့်တတာတွေခင်ဗျအကုန်လုံးဖြည့်ဆည်းပေးနေတယ်အဲ့တော့ဒကမာကြီးသူများစိတ်ကိုသိလားအဲ့တော့ဒကမာကြီးကဘာပြောတော့သူများစိတ်ကိုသိတဲ့လူတွေလောကမှာအများကြီးရှိတယ်တဲ့ရထားတဲ့တရားအတိညာဉ်တူကိုဘယ်သူမှမပြောချင်ဘူးနော်ဟုတ်လားပရိယေနဲ့ရှောင်ထွက်နေတာဒီလိုအတိတို့ညာတို့ရှိတဲ့လူတွေလောကမှာအများကြီးပဲတဲ့ သူများကိုမေးတာမဟုတ်ဘူးဒကမာကြီးကိုမေးတာဒကမာကြီးရရင်ရတယ်ပြောမရရင်မရဘူးပြောအဲ့ကြတဲ့မှာဒကမာကြီးကဘာပြောဆိုအရှင်ဘုရားတဲ့သူများစိတ်ကိုသိတဲ့လူတွေဟာဒီတိုင်းပဲတဲ့ဟွန်းအဲ့ဒါတောင်မှတဲ့တယ်မပြောသေးဘူးဟုတ်လားအဲ့ဒီကြတဲ့မှာယဟန်တော်ကသဘောပေါက်သွားတယ်သေချာသွားပြီငါစိတ်ကိုသိနေတာအဲ့ဒါဒကမာကြီးလည်းပြန်သွားပြီလဲဆိုရောသူဒီနေရာမှာမနေရဘူးသူများစိတ်ကိုသိနေတဲ့လူတယောက်ရဲ့မျက်မှောက်ရှိမှနေရတာ နော်သေသေးချာချာစဉ်းစားကြည့်ရင်ဘလောက်ကျဉ်းကျက်မလဲနော်ဘုဒ္ဓသင်တဘာမဟုတ်တာလဲတွေးမယ်ဟုတ်တာလဲတွေးမယ်ဟုတ်လားအဲ့ဒါနဲ့ဒကမာကြီးဟိုမနဲ့လင်းတဲ့အခါကျတော့ပြန်တော့မယ်တဲ့မနေ့ရက်မှရောက်တယ်မောင်မစင်ဘလို့ဖြစ်တော့တားလို့မရပုံမှန်လင်းလင်းပဲပြောခဲ့တယ်ငါဒကမာကြီးရှိမှမနေရဲဘူးအဲ့ဒါနဲ့မြတ်စွာဘုရားဒီရောက်တဲ့အခါကျတော့တူတူပြောရပါစို့မြတ်စွာဘုရားအဲ့ဒီယဟန်အဲ့ဒီနေရာမှာနေမှတရားရမယ်ဆိုတာကိုမြင်နေတဲ့ဒါဘုရားမှမြင်နိုင်တဲ့ကိစ္စပေါ့နော် ပတ်ဝန်းကျင်အခြေအနေအကုန်လုံးပေါ့အဲ့ဒါနဲ့အဲ့ဒီယဟန်ကိုအဲ့ဒီနေရာကိုပဲပြန်လွတ်တယ်ဒါပေမဲ့ तू ကလည်းပဲကြောက်လို့မို့ပြန်ပြေးလာတဲ့ပုံကိုပဲလေအဲ့တော့ပြန်ပဲမသွားရဲဘူးဆိုတော့သူ့ကိုလည်းပဲမြတ်စွာဘုရားသောသောကလိုလက်နဲ့တက်ဆင်ပေးတာပဲသောသောကမေတ္တာတုတ်နော်ဟောကြားပြီးတော့လွတ်လိုက်တဲ့ယဟန်တွေကိုတော့မေတ္တာလက်နဲ့ပေါ့အဲ့ဒီယဟန်တော်လေးကိုကျတော့ဘုမောကဘယ်လိုပြောကျင်တော့ဆိုတတိလက်နဲ့တတိကိုလက်နဲ့အနေနဲ့သူ့ကိုသင်ပေးလိုက်တယ် ဂါထာလေးတစ်ပုဒ်ဟောတယ်အဲ့ဒါသူ့အတွက်နီလန်းပဲသူ့အတွက်အားကိုးရပဲဒုံနိဂဟတလဟုနောယထကာမနိပါတိနောစိတ်တတဓမ္မထောတာတို့စိတ်တန်တန်တန်ဒုက္ခဝဟဒီဂါထာလေးနော်ဒါလေးဘုံဘုံတို့မကြမကြပြောဦးတယ်နော်လူတွေလည်းပဲနာရီဝပါတယ်အလွန်လည်းကောင်းပါတယ်နော်စိတ်ရဲ့သဘောတဘာဝလေးကိုမြတ်စွာဘုရားပြောပြပြီးတော့အဲ့ဒီတခုတည်းသောအဲ့ဒီစိတ်ကိုသာလင်ကိုဟာစောင်းရှောက်နိုင်မယ်ဆိုလို့ရှိရင်တတိနဲ့ထိမ့်သိမ့်နိုင်မယ်ဆိုလို့ရှိရင်ကိုယ်စိတ်ကိုသူတို့သိနေလည်းပဲ ကိစ္စမရှိဘူးသွားသာသွားစောင့်ရှောက်ထားတဲ့စိတ်ဟာသင့်ကိုဆင်းရဲစေမှာမဟုတ်ဘူးချမ်းပဲချမ်းသာစေလိမ့်မယ်ဆိုတဲ့အဓိပ္ပာယ်မျိုးပေါ့။ဟုတ်လား။ဒုံနိဂဟတတဲ့စိတ်ဆိုတာ နိုင်ဖို့အလွန်ခက်တယ်။သူ့ကိုပိုင်ဖို့နိုင်ဖို့ဆိုတာအလွန်ခက်တယ်။ तू ပဲကိုယ့်ကိုနိုင်သွားတာတွေများတယ်ပေါ့။ဟုတ်လား။လဟုနောအလွန်မှလည်းပဲမြန်တဲ့သဘောရှိတယ်အခုဒီနာအခုဒီဟာပြုံးတော့တော့ကြကိုမတိလိုက်တဲ့ချိန်မှာကိုပဲဘယ်ဒီဒီကိုခီးပေါက်ခဲ့ပြီကိုမတိလောက်အောင်မြန်တယ်ပေါ့နော် ယထာကမနိပါတိနောသူရောက်ချင်ပြီဆိုလို့ရှိရင်ဗယံပရာမတင်တော်တဲ့နေရာတွေကိုလည်းပဲမတင်တော်ဘူးလို့ရွေးချယ်တတ်တဲ့သဘောမရှိဘူးရောက်ချင်တဲ့နေရာကိုရောက်မှာပဲစီကံမရှိဘူးပေါ့ကိုရောက်နေတဲ့နေရာကိုလည်းဘယ်သူမှသိနိုင်တာမဟုတ်တဲ့ခါကျလွတ်လွတ်လပ်လပ်ကြီးဒီစိတ်ကထင်တိုင်းကျက်စားတတ်တဲ့သဘောပေါ့နော်ဒုံနိဂဟတနိုင်နှင်းဖို့ခက်တယ်လဟုနောအလွန်မြန်တယ်ယထာကမနိပါတိနောအလွန်မှလည်းပဲနော်စီကံမဲ့တဲ့သဘောရှိတယ် အဲ့ဒီလိုသဘောတဘာဝရှိတဲ့ဒီစိတ်ကိုတဲ့ဓမ္မထောတဲ့သူ့ကိုယဉ်ကျေးသွားအောင်နော်ဆုံးမနိုင်မယ်ဆိုလို့ရှိရင်တာတုအဲ့ဒါအလွန်ကောင်းတယ်တဲ့ဘာဖြစ်လို့တော့စိတ်တန်တန်တန်ဒုက္ခပါဟံအဲ့ဒီစိတ်ကိုယဉ်ကျေးအောင်မြန်ဆုံးမနိုင်မယ်ဆိုလို့ရှိရင်အဲ့ဒီယဉ်ကျေးတဲ့စိတ်ကစစ်မှန်တဲ့ချမ်းသာကိုပေးလိုက်မယ်တဲ့ဒါဘုံဘုံတို့မှာစစ်မှန်တဲ့ချမ်းသာနဲ့မကြွယ်ဝကြသေးဘူးဆိုတာကိုယ့်ရဲ့စိတ်ကနော်ရိုင်းဆိုင်နေလို့နော်အလိုဆန္ဒတွေနဲ့ ရိုင်းဆိုင်နေတယ်မကျေနပ်မှုတွေနဲ့ခက်ထန်နေတယ်အဲ့မသိမှုတွေနဲ့အမှောင်ကျပြီးတော့တွေးဝေးနေတယ်နော်စိတ်ရဲ့အည်သွေးတွေကညံ့တယ်မဟုတ်လားအဲ့လိုရိုင်းဆိုင်နေတဲ့အတွက်ကြောင့်ဒီစိတ်ကနော်ချမ်းသာဒုက္ခကိုမပေးနိုင်ဘူးဖြစ်နေတာတကယ်လို့သာဘုံဘုံတို့ကနော်မမောမှုနဲ့ရိုင်းနေတဲ့ဒီစိတ်ကိုနော်ယဉ်ကျေးအောင် လုပ်နိုင်မယ်မကျေနပ်မှုနဲ့ခက်ထန်နေတဲ့စိတ်ကိုမေတ္တာတရားနဲ့ပိန်မွေ့အောင်လုပ်နိုင်မယ်ဟုတ်လားမိုင်မဲမှုနဲ့တွေးဝေးနေတဲ့ဒီစိတ်ကို နော်သိမြင်နားလည်မှုနဲ့ရှင်းအောင်လဲအောင်လုပ်နိုင်မယ်ဆိုလို့ရှိရင်ကိုလိုချင်တဲ့ချမ်းသာကိုအဲ့ဒီယဉ်ကျေးတဲ့စိတ်ကပဲပေးမှာပဲဒါကိုပြောတာနော်အဲ့ဒါအဓိကဘာကိုပြောတာတော့မြတ်စွာဘုရားဒီစိတ်ကလေးကိုပဲမင်းထိမ့်သိမ့်လွယ်တယ်လို့တော့မဆိုလို့မလွယ်လို့မို့ဏိဒန်းစဆိုင်ရပါပြောတာဒုံနိဂဟတာနိုင်ဖို့တော့ခက်တယ်မြန်တာလည်းအလွန်မြန်တယ်စီကံကလည်းအလွန်မဲ့တယ်စိတ်ရဲ့သဘောကဟုတ်လားဒါပေမဲ့အဲ့ဒီစိတ်ကိုပဲဘုံဘုံတို့ကနိုင်ဖို့ခက်တဲ့စိတ်ကိုပဲ နိုင်အောင်ကိုင်မယ်အလွန်မြန်တဲ့စိတ်ကိုပဲမိအောင်ဖမ်းမယ်ဟုတ်လားစီကံမဲ့တဲ့စိတ်ကိုပဲစီကံတကြနော်ထားမယ်ဆိုလို့ရှိရင်ဒီစိတ်ကဘာဖြစ်သွားမှာတော့ယဉ်ကျေးသွားမယ်ပေါ့နော်ရိုင်းဆိုင်တဲ့နွားလေးကိုနော်ယဉ်ကျေးတဲ့နွားလေးဖြစ်အောင်ဆုံးမမယ်နော်ရိုင်းဆိုင်တဲ့မြင်းတွေဆင်တွေကိုယဉ်ကျေးတဲ့ဆင်တွေမြင်းတွေဖြစ်အောင်ဆုံးမမယ်ဆိုရင်ကိုယ့်ရဲ့အကျိုးစီးပွားသူတို့အများကြီးဆောင်ရွက်ပေးနိုင်မှာပေါ့အဲ့လိုမျိုးမြတ်စွာဘုရားကိုယ့်စိတ်ကိုနော်တတိနဲ့တတိပဋ္ဌာန်တရားနဲ့အမြဲမပြတ်စောင့်ကြည့်ပြီးတော့ နော်ထိန်းနိုင်သိမ်းနိုင်မယ်ဆိုလို့ရှိရင်မင်းအဆင်မပြေတရားမရှိဘူးတေချာပေါက်ချမ်းသာလိမ့်မယ်ဆိုတော့ဟောအားရှိသွားအဲ့ဒါနဲ့သူသွားတာပဲဟိုရောက်တဲ့အခါကျတော့နော်သူ့စိတ်ကိုတိနေတဲ့လူရဲ့မျက်မှောက်ရှိမှနေရတာကိုကသူ့အတွက်တတိလက်လွတ်မနေရခြင်းရဲ့အကြောင်းတရားတစ်ခုဖြစ်နေတယ်ပฏิရူပဒေတာအဝါတာအစစ်ကြီးပေါ့နော်ကိုယ်အမြဲတမ်းစောင့်ရှောက်နေတဲ့လူတယောက်ရှိနေသလိုပဲလေဟင်မင်းမဟုတ်တာမတွေ့လိုက်နဲ့ငါတိနေတယ်နော်ဆိုတော့ဘလောက်မြန်ကောင်းတော့ဟုတ်လား စဉ်းစားကြည့်ဦးနော်ဒါကြောင့်မလို့နော်ဘုရားမသာလျင်ပရိဒုပဒေတဝါဒနော်ဒီတတ္တဝါဘယ်နေရာမှာပို့ပြီးတော့အဆင်ပြေမယ်ဆိုတော့အသေးစိတ်ကလေးပြည့်ပြည့်စုံစုံလေးရတော့ဘုရားမသိနိုင်လိမ့်မယ်ပေါ့နော်ဒါပေမဲ့မြတ်စွာဘုရားရဲ့ဉာဏ်တော်နဲ့ဟောထားတဲ့ဒေသနာတွေကိုပဲအခြေခံပြီးတော့ဘုန်းဘုန်းတို့လည်းပဲဘယ်ရဟာပရိဒုပဖြစ်တယ်မဖြစ်ဘူးဆိုတာကိုဝေဖန်နိုင်မှုပိုင်းခြားနိုင်မှုတော့မလိုဘူးလားလောကီလိုပြောမယ်ဆိုရင်တော့စီးပွားရေးပညာရေးကျမ်းမာရေးအစသအရာရာအဆင်ပြေမဲ့နေရာပရိဒုပပေါ့ဟုတ်လား တရားရှုထောင့်ကကြည့်မယ်အရေးပါတဲ့ရှုထောင့်ကကြည့်မယ်ဆိုရင်တော့ခုနတုန်းကပြောထားပြီလေအကောင်းဆုံးအကျိုးစီးပွားဖြစ်တဲ့မဉ္ဇဉ်ပုံညာကိုရစေနိုင်တဲ့နေရာတဆင့်လျှော့ပြောရရင်မဉ္ဇဉ်ပုံညာရခြင်းရဲ့အကြောင်းတရားဖြစ်တဲ့ကုသိုလ်ကောင်းမှုတွေရစေနိုင်တဲ့နေရာနော်ဟိုတုတ်တန်လေးရပြောမယ်ဆိုရင်ဘယ်လိုပြောမလို့ကောင်းမှုတွေတိုးပြီးတော့မကောင်းမှုတွေလျော့သွားမယ်ဆိုရင်အဲ့ဒီနေရာနေတိုက်တယ် မကောင်းမှုတွေတိုးပြီးတော့ကောင်းမှုတွေလျော့သွားမယ်ဟာစိတ်ညစ်စရာတွေအကုသိုလ်ဖြစ်စရာတွေပဲများပါတယ်ကွာဆိုတော့သူ့အတူကျန်တာဘာပဲအဆင်ပြေနေနေအဲ့ဒီနေရာကိုစွန့်ခဲ့ဒါပြောတာဟုတ်လားအဲ့ဒါအကောင်းဆုံးဘုံဘုံတို့ပရိဒုပဒေတာဝါဒဖြစ်မဖြစ်တိုင်းတာစရာပေတံတစ်ခုလို့ဘုံဘုံကတော့အဲ့လိုမြင်တယ်နော်ဒီနေရာမှာငါနေလို့အကုသိုလ်တိုးပြီးတော့ကုသိုလ်တွေလျော့သွားသလားဒါမှမဟုတ်ကုသိုလ်တွေတိုးပြီးတော့အကုသိုလ်တွေလျော့သွားသလားအဲ့ဒီပေတံနဲ့တိုင်းပြီးတော့ဒီနေရာရဲ့ တန်ဖိုးကိုဘုံဘုံတို့အကဲဖြတ်ရမယ်နော်အဲဒါကနေရာနဲ့ပတ်သက်ပြီးတော့ဘုံဘုံတို့တွေးစရာလေးတွေပြောတာပါနော် နောက်ထပ်နေရာနဲ့ပတ်သက်ပြီးတော့ပြောစရာတွေရှိတယ်ကိုဝန်းကျင်ကလူတွေဟာကိုယ့်အပေါ်မှာကောင်းခြင်းဆိုခြင်းအတွက်အများကြီးလွှမ်းမိုးနေတယ်လို့ကိုနေတဲ့နေရာလဲကိုယ့်ကိုကောင်းခြင်းဆိုခြင်းနဲ့ပတ်သက်ပြီးတော့အများကြီးလွှမ်းမိုးနေတယ်ဆိုတာတွေကိုပြောနေတာနော်အဓိကဟုတ်လားအဲအဲ့လိုဆိုလို့ရှိရင်နေရာကောင်းတော့ရပါရဲ့ပฏิရူပဒေတာဝါဒမှာတော့ရောက်ပါရဲ့ သို့တော့အဲ့ဒီနေရာကိုကိုကထိုက်တန်အောင်အသုံးချကိုဆိုလို့ရှိရင်ငောပရိရူပဒေတဝတမင်္ဂလာနဲ့ပြည့်စုံမလားဆိုဟောအဲ့ဒီအချက်ကလေးကိုပြောချင်တာအဲ့ဒါဒီတပြေကံစတော်ကြီးကတော့ရဲရဲဝံ့ဝံ့ပြောထားတယ်အဲ့ဒါမင်္ဂလာမဖြစ်ဘူးတဲ့နေရာကောင်းတော့ရောက်တယ်ဒါပေမဲ့အဲ့ဒီနေရာနဲ့ထိုက်တန်တဲ့ကောင်းမှုတွေနော်ရအောင်မလုံနိုင်ဘူးစောစီပွားကြီးပြည်လေတဲ့နေရာမျိုးတော့ရောက်တယ်ဒါပေမဲ့လူကညှန့်လိုက်တာမလုံနိုင်ဘူး ဟုတ်လားကျမကြီးကောင်းပင်တဲ့နေရာမျိုးတော့ရောက်တယ်ဒါပေမဲ့လူကထင်သလိုနေတာပြည့်စုံဟောတရားရနိုင်တဲ့နေရာမျိုးတော့ရောက်ပါရဲ့ဒါပေမဲ့ကိုကဟာအမြဲတမ်းပဲပြင်းနေတယ်တရားတရားတွေကရုပ်လျော့နေတယ်ဟင်အဲ့ဒီနေရာကိုတော့တိတ်ပြီးတော့အဆင်မပြေဘူးပေါ့နေရာကတော့အဆင်ပြေတယ်ပေါ့နေရာကိုအသုံးမချနိုင်တဲ့အတွက်ကြောင့်လူကအဆင်မပြေတဲ့အတွက်ကြောင့်အဲ့ဒါမင်္ဂလာမဖြစ်ဘူးတဲ့သူကဘာကိုထောက်ပြတယ်ဆိုတော့ဆိုကြီးကအခဏတုတ်တံကိုထောက်ပြတယ်အခဏတုတ်တံဆိုတာအခဏဆိုတာသူကခဏဆိုတာအခွင့်အရေး နော်အခဏဆိုတာအဲ့ဒီအခွင့်အရေးပိတ်နေတာတဘဝမှာအကြီးမားဆုံးသော အခွင့်အရေးကနော်ဒုက္ခခတ်သိမ်းရငြိမ်းနိုင်ခွင့်အခွင့်အရေးနော်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်တဲ့အခွင့်အရေးမဉ္ဇဉ်ပူညာရနိုင်တဲ့အခွင့်အရေးဟာဘဝမှာတန်ဖိုးအကြီးမားဆုံးအခွင့်အရေးပဲအဲ့ဒီအခွင့်အရေးကိုပဲမြတ်စွာဘုရားကြီးရွယ်အဲ့ဒီမှာတော့ဗြဟ္မစရိယဝါတာယလို့သုံးတယ်မြတ်သောအကျင့်ကိုကျင့်နိုင်တဲ့အခွင့်အရေးအဲ့ဒီအခွင့်အရေးရှိရင်အဲ့ဒါစစ်မှန်တဲ့အခွင့်အရေးကိုရတယ် အဲ့ဒီအခွင့်အရေးပိတ်နေတယ်ဆိုရင်အဲ့ဒါအခဏပေါ့နော်အခွင့်အလမ်းပိတ်နေတယ်လို့အဲ့ဒါကိုဘုံဘုံတို့နော်မြန်မာတွေကတော့ဘယ်လိုသုံးလို့ရက်ပြည့်ရှစ်ပါလို့သုံးတယ်ဟုတ်လားရက်ပြည့်ရှစ်ပါတယ်ပြစ်ပယ်တဲ့အရက်ဒေတာသဘောမျိုးပေါ့ဟုတ်လားဖျားပွဲငါပယ်သုံးရွာနဲ့ဒီဃာယုနဲ့ဖြစ်လက်ပစ္စံမိစ္ဆာဉာဏ်ရှိဉာဏ်မရှိသာဉာဏ်ရှိညာလီဖျားမဖြစ်ကြံ့ကန်လက်သည်ရပ်ပြစ်ရှိပါသေးဥတီးတဲ့။ရနော် ဖျားပွင့်ကပယ်သုံးရွာနဲ့တဲ့လူလောကမှာဖျားပွင့်နေတဲ့အချိန်မှာတတ္တဝါကပယ်လေးရွာမျိုးပယ်သုံးရွာတဲ့ဟုတ်လားပယ်သုံးရွာဆိုဘာပြောတာတော့အတူတကယ်နဲ့ပြိတ္တာကိုပေါင်းထားတာငရဲရဲ့တိဋ္ဌံရဲ့ပေတလောကရဲ့ရောက်နေတယ်အဲ့ဒါခုနတုန်းကပြောတယ်အမျက်ဆုံးအခွင့်အလမ်းပိတ်နေတယ်မဉ္ဇဉ်ပုံညာရဖို့အတွက်အခွင့်အလမ်းမရှိဘူးနော်ဖျားပွင့်ကပယ်သုံးရွာနဲ့ဒီဃာယုနဲ့တယ် အသက်အလွန်ရှည်တဲ့နတ်ဆိုတာသူကမြန်မာတွေကိုယဉ်ညွန်းတာမြန်မာလည်းမြန်မာအလုံးကိုယဉ်ညွန်းတာမဟုတ်ပါဘူးယုံနာအစုံရှိတဲ့မြန်မာတွေကိုယဉ်ညွန်းတာမဟုတ်အတင်ညတမြန်မာတို့အရုပမြန်မာတို့ဖျားပွင့်တဲ့အချိန်မှာနော်အရုပမြန်မာတွေကြောင့်ရုပ်မရှိတဲ့အခါကျတော့မျက်စိတို့နားတို့မရှိတဲ့အခါကျတော့သူကတရားနာနိုင်ခြင်းဖျားဖူးနိုင်ခြင်းကိစ္စမရှိလို့သူကလည်းပဲနော်အသက်တော်ရှည်ပါရဲ့နော်ငြိမ်းငြိမ်းချမ်းချမ်းတော့နေရပါရဲ့ဒါပေမဲ့လွတ်မြောက်မှုလမ်းကိုသူလည်းမရှောင်နိုင်တောင်သူ့ကိုလည်းအခဏလေးထည့်ထားနော်ရုပ်ကြီးရှိတဲ့အတင်ညတလည်းသူလည်းသွားတာပဲ ဟုတ်လားဖះပွင့်ကပေသုံးရွာနဲ့ဒီဃာယုနဲ့ဖြစ်လက်ပစ္စံတဲ့ဖះတော့လောကမှာပွင့်တယ်ဒါမဲ့လူကအဝေးလံခေါင်တည်တဲ့ပစ္စံတည်းအရက်လူရိုင်းနေပါလေရှိတဲ့နေရာမျိုးဖះတရားတန်ကမရောက်နိုင်တဲ့နေရာမျိုးမှာလူသွားဖြစ်တယ်အခွင့်အလမ်းပိတ်တယ်နော်ဖះပွင့်ကပေသုံးရွာနဲ့ဒီဃာယုနဲ့ဖြစ်လက်ပစ္စံမိစ္ဆာဉာဏ်ရှိဉာဏ်မရှိတာတဲ့ဖះတော့ပွင့်နေတယ်တဲ့ဒါမဲ့ तू ကလည်းလူဖြစ်တယ်ဉာဏ်လည်းရှိတယ်ဒါမဲ့လို့ तू ကမိစ္ဆာဉာဏ်တွေပဲရှိတာမှားယွင်းတဲ့အယူအဆ နော်မှားယွင်းတဲ့အယူအဆရှိတဲ့အတိုင်းဝိုင်းအဲ့ဒီအတိုင်းဝိုင်းလူဖြစ်တဲ့အတွက်ကြောင့်သူ့ကောင်းထဲမှာသူတွေးတာတွေကမှားနေတဲ့အတွေးတွေကိုပဲအခြေခံပြီးတော့နေနေတာပေါ့ဘဝမှာအဲအဲ့ဒါလည်းပဲရပြည့်ရှင်ပါတယ်သွားမိစ္ဆာဉာဏ်ရှိတယ်နောက်တစ်ခုကဉာဏ်မရှိတာတဲ့ဟာလူတော့ဖြစ်တယ်ဒါပေမဲ့ तू ကအဆွမ်းအားအထိုင်းဟာနေရာကောင်းဒေတာကောင်းအရက်ကောင်းမှာလူဖြစ်တယ်နော်အခွင့်အရေးနဲ့ပြည်စုံတဲ့အနေအထားမျိုးလူဖြစ်တယ်ဒါပေမဲ့ तू ကအခွင့်အရေးကိုအသုံးချနိုင်တယ် အရည်အသွေးသူ့မှာမပါဘူးအဲ့ဒီနှစ်ယောက်ကိုဖះမဖြစ်ကျမ်းဂန်လေးတွေဟောနောက်နောက်ရပ်ပြစ်ရှိပါရှိခုမြောက်ကတော့သူကလူတော့ဖြစ်တယ်ဒါပေမဲ့လူလောကမှာဖះမပွင့်သာသနာ့ဘာမှာလူဖြစ်တဲ့လူပေါ့နော်အဲ့တော့ဘာလို့ဆရာတော်ကြီးကထောက်ပြတော့ဆိုတော့ဖះပွင့်တဲ့ဒေတာမှာသူကဒါပြိရူပပဲလေဒါပေမဲ့အဲ့ဒီဒေတာမှာသူဘာဖြစ်နေတုံးဆိုတော့မိစ္ဆာဉာဏ်ရှိဉာဏ်မရှိတာမှားယွင်းတဲ့အယူဆရှိတဲ့လူဖြစ်နေတယ်အစွန်းအားအထိုင်းလေးဖြစ်နေတယ်နှစ်ယောက် အဲ့ဒီလူနှစ်ယောက်ဘာဖြစ်နေပြီတော့မင်္ဂလာရှိတယ်လို့ပြောရမလားမင်္ဂလာစိတ်သုံးနေတယ်ပေါ့နော်ဟုတ်တယ်မို့လားအကောင်းဆုံးမင်္ဂလာသူမရနိုင်ဘူးမညံဖူညာရနိုင်တဲ့အခွင့်အလမ်းပိတ်နေတယ်ဟုတ်လားဒါကြောင့်မို့လို့နေရာကောင်းတော့ရပါရဲ့အသုံးချတတ်ဖို့လိုတယ်ဆိုတဲ့ရှုထောင့်လေးရနေပြီးတော့ဒီပရိရူပဒေသဝတမင်္ဂလာကိုဘုံဘုံတို့တွေးတတ်ဖို့ရောမလိုဘူးလားလိုတယ်မြတ်စွာဘုရားလက်ထက်ကဒီပရိရူပဒေသဝတနဲ့ပတ်သက်ပြီးတော့ နော်ပြောစရာကောင်းတဲ့ဖြစ်ရတစ်ခုပေါ့နော်အဲ့ဒါလူတိုင်းကြားဘူးတဲ့ဖြစ်ရပါပဲနော်အဇာတတမင်းကြီးဗိမိတာရမင်းကြီးရဲ့သားနော်ဖေကိုတတ်တယ်နော်ရာဇဝင်မှာနာမည်ဆိုးနဲ့ကြော်ကြားတယ်ပေါ့နော်လူပေါင်းမှားတယ်ဆိုရင်လည်းသူ့ကိုပဲတန်းအမှတ်ရကြတယ်ဟုတ်လားဒါပေမဲ့ပုထုဇဉ်ထဲမှာတော့မြတ်စွာဘုရားကိုကြည်ညိုတဲ့နေရာမှာအလွန်လွန်ကဲတယ်လို့ပြောပါတယ်နောက်ဆုံးတော့တော်သေးတယ်လို့ပြောရမယ်ဟုတ်လားသူ့လိုပဲဗိမိတာရမင်းကြီးရဲ့သား ဟောဒီနန်းတော်မှာပဲလူလာဖြစ်တာဘုရားလက်ထက်ပဲနော်အဘယမင်းသားဆိုတာရှိတယ်ဟာအဲ့ဒီမင်းသားနှစ်ယောက်ကိုရှင်းပြီးတော့ကြည်လိုက်နေရာကောင်းမှာလူဖြစ်ကြတာချင်းတူတူပဲဒါပေမဲ့ဇာတတကတော့ခု လောဟကုံပြီးငရဲမှာဒါတော့မြတ်စွာဘုရားအကြီးသူကြောင့်နော်တာမညဖလားတုတ်ကိုနာရတော့မြတ်စွာဘုရားတကယ်လို့သာအဖတ်တတ်ထားတဲ့နော်ယုံညံ့တဲ့ဒီကံတရားဟောတာဒီရှင်ဘုရင်ဟာလွန်ကျူးမထားဘူးဆိုရင်သူတောတာပန်ဖြစ်မှာလေဟုတ်လား ဒါပေမဲ့သူ့ရဲ့ချမ်းသာခြင်းနော်အမြင့်ကိုသူကိုယ်တိုင်တူးဖြိုထားတာဘာမှလုပ်မရဟုတ်လားအလွန်ကြီးကြီးမားတဲ့နော်ပြင်လို့မရတဲ့အမှားကြီးကိုသူလှုပ်ထားတဲ့အတွက်ကြောင့်နော်တကယ့်ကိုထုခဲ့တဲ့အခွင့်အရေးနဲ့လွဲရသွားတာပေါ့နော်အဖေရမင်းသားကျတော့အဲ့လိုမဟုတ်ဘူးဟိုစစ်ပွဲတပွဲနိုင်တော့ဘရင်ကြီးကနော်အလွန်ကိုပဲအားရတဲ့အတွက်ကြောင့်လှပတဲ့ကကြည်တယ်မလေးတယောက်ပေးတာ အဲ့ဒီကကြီးတမလေးကလည်းသူ့ကိုအလွန်မြတ်နိုးတော့နော်သူ့ကိုယ်သူလှအောင်ပအောင်ပြင်းဆင်ရင်းနဲ့နော်ဖြော်ပြတဲ့အခါဒီအစာအာဟာရကိုလျှော့စားလို့သူကလည်းပဲဘာဖြစ်သွားအောင်ဆိုတော့လေတင်လုံးဖြတ်ပြီးတော့ရုတ်တရက်ဆုံးသွားတာတန်တတိအမကြီးနဲ့ခတ်ဆင်ဆင်ပေါ့အဲ့ဒါသူဘလို့မှဖြေမရအောင်တောကပရိဒေဝနှိမ့်ဆက်တာကိုခံရတယ်ဒါပေမဲ့သူ့မှာဉာဏ်ရှိတယ်ဟောအဲ့ဒီဟာလေးကနော်သူအသုံးချနိုင်တယ်ပေါ့ဘာဉာဏ်ရှိတော့ဘလို့အသုံးချတော့ ငါ့ကိုလောင်ကျွမ်းနေတဲ့ဒီတောကပရိဒေဝမီးကိုမြတ်စွာဘုရားမှတပါဘယ်သူမှနှိမ့်သက်ပေးနိုင်မှာမဟုတ်ဘူးတဲ့ဒီဟာကို तू မှန်မှန်ကန်ကန်မြင်တယ်အဲ့ဒါကြောင့် तू မြတ်စွာဘုရားဒီကိုသွားတာပဲသွားတဲ့အခါကျတော့မြတ်စွာဘုရားဟုတ်တယ်သူ့ရဲ့ရင်မှာ လောင်နေတဲ့ဒီမီးကိုသူ့စိတ်မှာလောင်နေတဲ့စွရင်ချင်းနဲ့ငိုကြွေးခြင်းတွေကိုမြတ်စွာဘုရားတကယ်ကိုပဲနှိမ့်သက်ပေးတယ်နော်အဲ့ဒီဂါထာလေးလည်းဘုံဘုံအလွန်သဘောကျလို့ခဏခဏပြောဦးတယ်နော်ဧထပတ္တိမံလောကံစိတ်တရာဇရထုပမံ ယထဘာလီဝိတိရန်တိနတ္ထိသင်္ကောဝိဇာနတံတဲ့အလွန်ကောင်းတဲ့ဒီကထာလေးအေထလာကြကုန်လောတဲ့မြတ်စွာဘုရားခေါ်လိုက်တာဟုတ်လားနှိုးဆော်လိုက်တဲ့သဘောနော်အေထလာကြကုန်လောပတ္တိမံလောကံဒီလောကကြီးကိုအမှန်ကန်သိအောင်မြင်အောင်ကြည့်ပါတဲ့ဘလို့လောကကြီးတုံးဒီလောကကြီးက စိတ်တရာဇရထုပမံအလွန်စမ်းကြယ်စွာ ပြုလုပ်ထားတဲ့ မင်းစီးတဲ့ရထားနဲ့တူတယ်တဲ့ဧထပတ္တိမံလောကံစိတ်တရာဇရထုပမအခုခေတ်ဆိုလို့ရှိရင်တော့အလုံးကိုစမ်းကြဲတဲ့လေရင်မြန်လိုမျိုးပြန်လဲပြန်တတ်နိုင်တဲ့ဟာအံ့ဩစရာကောင်းလောက်အောင်လှုပ်ထားတဲ့စက်ကြီးပေါ့ဟုတ်လားခန္ဓာကိုယ်ကလည်းပါတော့စက်ကြီးပဲလေစမ်းကြဲတဲ့ဒါမြတ်စွာဘုရားလက်ထက်ကတော့ဘယင်တွေသုံးတဲ့ယထာဟာဒါအကောင်းဆုံးယင်ပဲလေခန္ဓာကိုယ်ကြီးကလည်းပါလေယင်ပဲတကယ်တမ်းကတော့ စိတ်ကအတွင်းကနေမောင်းနှင်တယ်ရုပ်ခန္ဓာကိုယ်ကြီးဟာစိတ်ခိုင်းတဲ့အတိုင်းလှုပ်ရှားရတယ်ဟုတ်လားခိုင်းတော့စိတ်ခံရတော့ရုပ်ပေါ့ဟုတ်လားဒါပြောရင်လားပါတော့လာကြကုန်တော့မင်းစည်းတဲ့ယထာလို့စမ်းကြဲတဲ့ဟောဒီခန္ဓာတည်းဟူသောလောကကိုကြည်ပါတဲ့ဧထပတ္တိမံလောကစိတ်တရာဇရထုပမံယထဘာလီဝိတီရန္တိနတ္ထိတင်ကောဝိဇာနတံယထဘာလီဝိတီရန္တိ ဒီခန္ဓာလောကရဲ့အကြောင်းကိုအမှန်အကန်မသိကြမမြင်ကြတဲ့ပုံကိုယ်တွေဟာဘဝတန်တရားထဲမှာဒုက္ခတွေထဲမှာနှင်မွန်းသွားလိမ့်မယ်တဲ့မသိတဲ့လူတွေနစ်သွားလိမ့်မယ်တဲ့နော်သိတဲ့လူတွေကြတော့ဘယ်လိုတော့နတ္ထိသင်္ကောဝိဇာနတံဝိဇာနတံအမှန်ကန်သိကြတယ်မြင်ကြတယ်နားလည်ကြတဲ့ပုံကိုယ်တွေကတော့ဒီခန္ဓာကိုယ်ရဲ့ပုံမှာကန့်ညှိမှုမရှိဘူးတဲ့ဒါကြောင့်ဖောက်ပြန်ခြင်းကြလို့ဖောက်ပြန်လာတဲ့သူမစိုးရိမ်ဘူးမစင်ရဲဘူးပြက်ပြန်ပျက်စီးသွားမှလားလို့ထိတ်လန့်မှုလည်း မရှိဘူး။သူနားလည်ထားတယ်လေထိတ်လန့်လို့လဲဒါကြီးကတရတာမှမဟုတ်ဘဲနဲ့နော်။တော့ခန္ဓာအကြောင်းကိုအမှန်ကန်သိရင်ကန့်ညိမှုမရှိဘူး။ကန့်ညိမှုမရှိရင်လွတ်မြောက်တယ်။လွတ်မြောက်ရင်စစ်မှန်တဲ့ချမ်းသာရတယ်ပေါ့။ဒီသဘောသွားလေးတွေကိုဘုန်းဘုန်းတို့ကောင်းကောင်းမြင်ထားဖို့မလိုဘူးလား။လိုတယ်နော်။မတည်ဘူးဆိုရင်တော့ကန့်ညိုံနဲ့မကောက်ဘာဖြစ်သွားမလဲ။နစ်ကိုနစ်သွားမယ်တဲ့။နစ်မွန်းသွားမယ်တဲ့။ယထဘာလေဝိတီရန်တည်နစ်သွားတယ်ဆိုတဲ့ကိစ္စ ဘလောက်ခံရခက်တုံစိတ်ကူးနဲ့နှစ်ကြည့်ပါလားရေနှစ်ကြည့်ဟုတ်လားဘွက်တွေတဲ့နှစ်ကြည့်နော်နှစ်သွားတယ်ဆိုတော့ကျင့်ကြက်သွားပြီအသက်ရှူလို့လည်းမရတော့ဘူးဟုတ်လားဘာမှလွတ်လပ်မှုလည်းမရှိတော့အပေလေးပုံနှစ်ကြည့်ဟုတ်လားဘဝမှာအလွန်ကိုကြီးမားတဲ့နော်ဆင်းရဲတွင်းကြီးတွေနှစ်ကြည့်လိုက်ဟုတ်လားဘာလို့နှစ်တာတော့မမြင်လို့နှစ်တာတဲ့မသိတဲ့လူတွေနှစ်သွားတယ်သိတဲ့လူတွေကန့်ကြီးမှုမရှိဘူးတဲ့ ဂါထာလေးကတူတူလေးပဲနော်ကောင်းတာတော့အလွန်ကိုပဲကောင်းတယ်ကျေပြန့်တာလည်းအလွန်ကိုပဲကျေပြန့်တယ်နော်ဒါကြောင့်မင်းစည်းတဲ့ယထာနဲ့တူတဲ့အလွန်ဆန်းကျယ်တဲ့ဒီခန္ဓာလောကကြီးကိုသိအောင်ကြည့်ကြပါအားတဲ့နော်သိတဲ့လူတွေဟာကန့်ညိမှုမရှိဘူးမသိတဲ့လူတွေကနှမွန်းသွားတယ်ဟောအဲ့ဒီဒေသနာလဲကြားရရောသူရဟန်းပြုတယ်နောက်ဆုံးရဟန်းတာဖြစ်တယ်အဘယမထေလို့အဲ့တော့ဒီနေရာမှာဘယ်ရှုထောင့်လေးကနေကြည့်ပြီးတော့ဘုံမဒီအကြောင်းအရာလေးကိုပြောနေတာတော့ သူလည်းဗိမိတာရမင်းကြီးရဲ့သားပဲဇာတတလည်းဗိမိတာရမင်းကြီးရဲ့သားပဲတယောက်ကပြိဋိဘံဆန်သွားပြီတယောက်ကဟိုလောဟကုံမီငရဲမှာပရိဒုပဒေတဝါဒကတော့အတူတူရခဲ့ကြတာပေါ့နော်ဒါပေမဲ့အသုံးချပုံချင်းမတူတာနော်တကယ်လို့ဇာတတဟာနော်ဒေဝရတ်နဲ့ပေါင်းခြင်းဆိုတဲ့အမှားတစ်ခုသာမလွန်ကျူးမိဘူးဆိုရင်သူဟာအခုချိန်ကျမပြည်ရောက်မလား၊နတ်ပြည်ရောက်မလားတနေရာတော့ရောက်မယ်အနည်းဆုံးသောတာပန်ဖြစ်မယ်ဟုတ်လားပထမမင်္ဂလာကြီးပြည့်စည်သွားလို့ ပရိရူပဒေတဝါဒမင်္ဂလာလည်းပြည့်ဝအောင်အောသုံးမချနိုင်တော့ဘူးဖြစ်သွားတယ်။ဒါကြောင့်အရေးကြီးလို့အတိဝနာဇဘာလနာထိတ်ဆုံးတတ်တယ်။အများကြီးမှားနိုင်တယ်ပေါ့နော်။လူပေါင်းမှားရင် ကျန်တာတွေအကုန်လုံးမှားနိုင်တယ်ဟုတ်လား။ဒါဘုံဘုံတို့နေရာအောင်တော့ရပါရဲ့။နော်မင်္ဂလာဖြစ်မဖြစ်ဆိုတာလေးကိုစီစစ်ဖို့နော်တွန်းအားပေးမယ်။နော်စဉ်းစားရကောင်းတဲ့အကြောင်းအရာလေးတွေကိုပြောပြတာပါ။อืมနောက်ဏီကုန်းပိုင်းမှာအခုဗာပြောရင်တော့နော် ဒီမင်္ဂလာနဲ့ပတ်သက်ပြီးတော့ဒီနေရာဆိုတာနဲ့ပတ်သက်ပြီးတော့စဉ်းစားစရာကောင်းတဲ့ဒေသနာလေးတွေဟောဒါကတော့မင်္ဂလာတရားနဲ့ဟောနောက်လာမယ့်မင်္ဂလာတွေနဲ့တော့ဆိုင်မယ်ပေါ့နော်ဘာပြောကျင်တော့ဘုန်းဘုန်းတို့ဟာဒီကိုဘဝကိုရှေးကအတိတ်ကံကောင်းတဲ့အတွက်ကြောင့်ကံတရားပရိဒုပဒေတာဝတာမှာနေရာလေးချပေးလိုက်တယ် ကံချပေးလိုက်တာပေါ့နော်ဒီဘဝလေးဖရာတရားတန်ခါရှိတဲ့အတိုင်းဝိုင်းလေးမှာနော်အချိန်ခါရော နေရာလေးရောကိုယ့်ရဲ့ကံတရားကနေရာလေးချပေးလိုက်တာကံတရားကဘဝကိုနေရာမှန်လေးကိုပို့လိုက်ဟုတ်လားဒါပေမဲ့ကံတရားကတော့ဘဝကိုနေရာမှန်ပို့ပါရဲ့ဒီပြစ္ဆုတ်ပံမှာကိုအသုံးမကျလို့တချို့လူတွေနော်နေရာဆိုးတဲ့နေရာတွေရောက်နေကြတာလည်းရှိတယ်ဒါပြစ္ဆုတ်ပံမှာသူတို့ရဲ့ခန္ဓာကိုသူတို့ကကောင်းတဲ့နေရာကိုထပ်ပြီးတော့မချနိုင်တာကံကတော့ကောင်းတဲ့နေရာကိုတော့ပို့လိုက်တယ် ဒါပေမဲ့သူတို့နေရာယူမမှန်ဘူးနေရာယူမမှန်လို့လွဲချော်နေတဲ့လူတွေအများကြီးရှိ ဟုတ်လားမကောင်းတဲ့နေရာသွားနေမိလို့ဒုက္ခရောက်ဒါနေရာနဲ့ပတ်သက်ပြီးတော့စဉ်းစားတာပေါ့နောက်အဲ့ဒါထက်ပိုပြီးတော့နော်စဉ်းစားရကောင်းတဲ့အကြောင်းအရာပေါ့အဲ့ဒါပါတော့ဒီစိတ်ကိုလည်းဘုံဘုံတို့ဘလို့နေရာမှန်လေးမှာနေရာချမလဲဆိုတာနေရာနဲ့အခွင့်အရေးဆိုပြီးတော့ဟိုလက်ကူတရားစကားမှာဘုံဘုံတစ်ခါတရားဟောဘူးဒီအကြောင်းအရာလေးကိုအကျေပြောတာပေါ့နော်နေရာနဲ့အခွင့်အရေးဆိုတာ ဟုတ်လားအခုတရားပြောကြကောင်းတယ်ပရိရူပဒေတာဝတမင်္ဂလာနဲ့အဲ့ဒီစိတ်ကိုနေရာမှန်လေးမှာထားဖို့နေရာကောင်းလေးမှာထားဖို့ကံတရားကတော့ဘဝကိုနေရာကောင်းကိုပို့လိုက်ပြီဗုဒ္ဓဘာသာထွန်းကားတဲ့နေရာပို့လိုက်တယ်ဟုတ်လားဒါတောင်မှဒုတိယအဆင့်တကယ်အလုပ်ဖြစ်တဲ့နေရာကိုလည်းထပ်ပြီးတော့ရွေးချယ်တတ်ဖို့လိုသေးရနော်ဟုတ်လားအင်းအဲ့လိုနေရာတွေအဆင့်ဆင့်ယူပြီးတဲ့နောက်မှာဟာအခုဆိုကဲဘုန်းဘုန်းတို့ဘုန်းကြီးเจ้าရောက်နေတာပဲလေဖရာလည်းရှိတယ်တရားလည်းရှိတယ်တန်ခါလည်းရှိတယ် ဒါပေမဲ့ကိုယ့်ရဲ့စိတ်ကနေရာယူမမှန်ဘူးစိတ်ကကျက်စားနေရာတွေရှောက်ကျက်စားနေတယ်ဆိုရင်ဟောပရိဒုဘဒေတာဝါဒမင်္ဂလာပြည့်ပြည့်ဝဝရအောင်မှာမဟုတ်ဟုတ်တယ်မို့လားစိတ်ကလည်းထပ်ပြီးတော့နေရာမှန်လို့နေရာမှန်ယူတတ်ဖို့လိုသေးတယ်အဲ့တော့စိတ်ရဲ့နေရာမှန်ကိုမြတ်စွာဘုရားဘာလို့ဟောတော့တတိပဋ္ဌာန်တရား၄ပါးလို့ဟောတယ်စိတ်ရဲ့နေရာမှန်ကိုလေဘေးကင်းတဲ့နေရာလို့သုံးတယ်အဲ့ဒီမှာတော့နေရာဆိုတဲ့စကားလုံးနဲ့ဟောတာနော် အလွန်ထင်ရှားပါတယ်ဘုန်းတို့အဲ့ဒါမဟာဝကတန်ယုတ်ပါဠိတော်သတိပဋ္ဌာန်တန်ယုတ်ထဲမှာအဲ့ဒီနေရာနဲ့ပတ်သက်ပြီးတော့ထင်ရှားတဲ့သုတ်တန်တစ်ခုကတကုဏကိယသုတ်တန်ရယ်မကတသုတ်တန်ရယ်ဟုတ်လားတကုဏကိယသုတ်တန်ဆိုတာဘီလုံးငှက်နဲ့စွန်ကြားဘူးတယ်နော်ဘီလုံးငှက်ကိုစွန်ဝသုတ်သွားတဲ့အခါအရှင်လေးပါသွားလေလက်သေးကြမှာအော်ငါနေရငါမနေမိလို့ငါဒီလိုဘေးဆိုးနဲ့တွေ့ရတာတကယ်လို့ငါနေရတာငါနေမယ်ဆိုရင်ဒီစွန်ကငါ့ကိုဖမ်းနိုင်မှာမဟုတ်ဘူးတကယ်စင်စစ်စွန်နဲ့ငါနဲ့တော့စစ်ထိုးခြင်းသာဖြစ်လိမ့်မယ် ဆိုတော့ဘလို့မှမခံနိုင်ဘူးမင်းနေရာနေမယ်ဆိုရင်မင်းကငါ့ကိုစစ်ထိုးနိုင်မယ်ထိုးနိုင်တယ်အဲ့လိုဆိုရင်မင်းနေရာကိုငါပြန်ပို့မယ်ဆိုတော့ပြန်ပို့တော့သူ့နေရာကပါတော့ထဲခဲကြတယ်ပေါ့နော်အဲ့ဒီနေရာပြန်ပို့တော့ဟောသူ့နေရာရောက်သွားပြီဆိုသူရဲဝင်သွားတယ်စွန်စိန်ခေါ်တယ်အဲစွန်ကလည်းပဲကောင်းငယ်ကနေတခါလေအတောင်ပန်ရှက်ပြီးတော့တခါလေတုတ်မယ်ဆိုတော့လာတာအနာနာလေးရောက်မှဇက်ဆိုတခါလေသူ့ရဲ့ကျွန်းလေးကိုဝင်သွားတာသူ့နေရာသူဆိုတော့ तू ကအလွန်ပိုင်နိုင်တယ်ပေါ့နော် အဲ့ဒါနဲ့စွန့်ဟာရင်ဘတ်နဲ့မြေကြီးနဲ့တိုက်ပြီးတော့ကြီးစွာသောဒုက္ခကိုကြုံရတယ်။အဲ့ဒါမြတ်စွာဘုရားဒီစွန့်ဟာကိုယ်နေရာမဟုတ်ဘဲနဲ့သွားပြီးတော့ကျေလို့ဒုက္ခရောက်ရတာ။ဟုတ်ပြီလုံးကကလည်းငကိုကကိုယ်နေရာမှာကိုမနေလို့စွန့်ရဲ့အဖမ်းကိုခံရတာ။အခုသူ့နေရာမှာသူနေတဲ့အခါကျတော့စွန့်ဝတောင်သူဟာအနိုင်ယူနိုင်တယ်။ဘေးကလည်းလွတ်တယ်။မြတ်စွာဘုရားပေးတဲ့ဥမာအလုံးကိုကောင်းပါလားဟုတ်လား။အဲ့လိုပဲတဲ့လောကမှာ စစ်မှန်တဲ့ကြီးပွားမှုချမ်းသာမှုရကျင်တဲ့ပုံကိုယ်တွေဟာစိတ်ကိုနော်ဘေးကင်းတဲ့နေရာမှာထားရမယ်ပေါ့စိတ်ရဲ့ဘေးကင်းတဲ့နေရာဆိုတာဘယ်နေရာတော့သတိပဋ္ဌာန်တရား၄ပါးတဲ့နော်ကောစရိဘိက္ခွေစရတံတကေပိတိကေဝိတေယနလစ္စတိမာရောဩတာရနလစ္စတိမာရောအာရမဏံကိုနေရာလေးကိုကျက်စားကြတဲ့တကေပိတိကေဝိတေနော်အဘဖရာကြီးအပိုင်စားအမွေနဲ့ကိုပိုင်နေမြင်ဖြစ်တော်တဲ့မာစီဆိုတော့ဘုရားကြီးရဲ့ဘာသာပြန်လေးပေါ့နော် တတိပဋ္ဌာန်တရား၄ပါးဟာမြတ်စွာဘုရားတည်းဟူသောဖခင်ရဲ့နော်ချမ်းသာခြင်းတဲ့ပုံကိုယ်တွေအတွက်အပိုင်စားပေးထားတဲ့နေရာဘသူ့ကိုမှဘသူ့မျက်နှာမှကြည့်စရာမလိုတဲ့နေရာဟုတ်လားသူများမျက်နှာကြည့်ကြည့်နေရတာတော်ဆင်းရဲနော်ဟုတ်လားအဲ့ဒါတတိပဋ္ဌာန်တရား၄ပါးမှာနေမယ်ဆိုရင်အဲ့ဒါဘသူ့မျက်နှာမှကြည့်စရာမလိုဟုတ်လားကိုယ်လည်းဘသူမှလာပြီးတော့မနှောက်ယှက်ဘူးအလွန်ဘေးကင်းတဲ့နေရာတကေပိဋိကေဝိတေအဘဘုရား၏အပိုင်စားအမွေနှင့်ကိုယ်ပိုင်နေမည်ဖြစ်တော် ဂေါစရီစကြက်၌သရတံကျက်စားကြကုန်လောတဲ့နလစ္စတိမာတော့အာရမဏနလစ္စတိမာတော့ဩတာရံအဲ့ဒီနေရာမှာနေမယ်ဆိုရင်ဒီလောဘဒေါသမန်တွေကရန်သူတွေကလာရောက်ဖို့အတွက်အခွင့်အလမ်းလည်းမရှိဘူးဝင်ရောက်ဖို့အတွက်သူတို့အတွက်တကားလည်းမရှိဘူးအကုန်လုံးဟာလုံချုံနေတယ်သူတို့အတွက်ပိတ်ဆို့ထားတယ်သူတို့အတွက်အခွင့်အလမ်းမရှိဘူးတဲ့သတိပဋ္ဌာန်တရား၄ပါးကိုနေရတဲ့ဒါနဲ့သူများနေရဆိုတာရောဘယ်လိုတော့ သူများနေရာဆိုတာအဲ့ဒါကာမဂုဏ်အာယုံ၅ပါးကိုသူများနေရာလို့ပြောတယ်တဲ့မျက်စိနဲ့မြင်ခြင်းစရာအလွန်ကောင်းတဲ့အရာမျိုးမျိုးကြားခြင်းစရာအလွန်ကောင်းတဲ့အသံမျိုးမျိုးနမ်းရှူခြင်းလည်းအလွန်ကောင်းတဲ့အနံ့မျိုးမျိုးစားတောက်ခြင်းစရာအလွန်ကောင်းတဲ့ရတာမျိုးမျိုးတွေ့ထိခြင်းစရာအလွန်ကောင်းတဲ့အတွေ့အထိမျိုးမျိုးတကယ်တော့ဘုန်းဘုန်းတို့စိတ်ကအဲ့ဒီပဲကျက်စားနေကြတာများတာပဲနိကြည်ခြင်းတယ်နားထောင်ခြင်းတယ်ဟုတ်လားစားခြင်းတောက်ခြင်းတယ် ဒီစိတ်တွေရှိရနော်ဒီဥစ္စာကတိတိကျကျတွေးကြည့်မှဒီစိတ်ဟာဒီထဲမှာအများကြီးကျက်စားနေတယ်ဆိုတာကိုသိနိုင်တယ်ပေါ့အဲ့ဒီနေရာကိုမြတ်စွာဘုရားဘယ်လိုပြောတော့ဘေးမကင်းတဲ့ရန်သူနေမြေလို့အဲ့လိုသုံးနှုံတယ်ဟုတ်လားနောက်ထပ်သုတ်တန်တစ်ခုကနော်မကတသုတ်တန်မကတဆိုတာမြောက်ပေါ့ဟိမဝန္တာမှာတဲ့လူတွေရောမြောက်တွေရောကျက်စားနိုင်တဲ့နေရာရှိတယ်တဲ့နောက်မြောက်ဒေသလည်းကျက်စားနိုင်ပြီးတော့လူတွေမကျက်စားနိုင်တဲ့နေရာရှိတယ်တဲ့အလွန် ကြမ်းတမ်းတဲ့နေရာမျိုးကျောက်ကမ်းပါးတွေနဲ့သစ်ပင်ကြီးတွေနဲ့လူတွေမနေနိုင်ဘူး။မျောက်တွေပဲနေနိုင်တယ်။နောက်လူတွေလည်းမနေနိုင်တဲ့၊မျောက်တွေလည်းမနေနိုင်တဲ့ပိုပြီးတော့ကြမ်းတမ်းခက်ခဲတဲ့နေရာတွေလည်းရှိတယ်။နေရာမျိုး။အဲဒါလူတွေကဒီမျောက်တွေကိုဖမ်းချင်တဲ့အခါကြတော့လူရောမျောက်ရောကျက်စားနိုင်တဲ့နေရာမျိုးမှာမျောက်နှဲစေးကိုထောင်တယ်တဲ့။အလွန်စေးကပ်တဲ့သစ်ပင်တမျိုးကထွက်တဲ့အစေး။ထိမိရင်ခွါလို့မရတော့ဘူးကပ်နေတယ်။အဲဒီမျောက်နှဲစေးကိုထောင်တဲ့အခါကြတော့ မြောက်တွေကတကယ်လို့သာလူတွေမကျက်စားနိုင်ဘဲနဲ့မြောက်တွေချည်းသာကျက်စားနိုင်တဲ့နေရာမှာနေမယ်ဆိုရင်ဘာမှပြဿနာမရှိဘူးသူတို့အတွက်။အခုသူတို့ကဘယ်ကိုလာတာတုန်း။လူတွေရောမြောက်တွေရောကျက်စားတဲ့နေရာလာတာ။လာတော့လည်းပဲကိုယ့်ဟာကိုယ်ရိုးရိုးတန်းတန်းမနေဘူး။အငြိမ်ကမနေဘူး။ဂနာကမငြိမ်ဘူး။ဂနာမငြိမ်တော့ဘာလုပ်တုန်း။အဲဒီလူတွေထောင်ထားတဲ့မြောက်နဲစေ့ကိုသွားကိုင်တယ်။သွားကိုင်တော့စတော့ဘာလေးလဲလို့ကိုင်ကြည့်တယ်။ပြန်ပြီးတော့ခွမယ်ဆိုတော့ခွလို့မရတော့ဘူး။အလယ်တဘက်ကကပ်သွားရော နောက်လက်တစ်ဖက်နဲ့တစ်ခါထပ်ပြီးတော့အဲ့ဒီလက်တစ်ဖက်ကိုလွတ်အောင်လို့လှုပ်လိုက်တော့အဲ့ဒီနောက်တစ်လက်တစ်ဖက်ပါကတ်သွားအဲ့ဒါနောက်ခြေထောက်တစ်ဖက်နဲ့အဲ့ဒါကိုကန်ပြီးတော့ခွာမယ်ဆိုအဲ့ဒီခြေထောက်ပါကတ်သွားနောက်ခြေထောက်တစ်ချောင်းနဲ့ထပ်ပြီးတော့ဒါဒီ၃ချောင်းကိုလွတ်အောင်လုပ်မယ်ဆိုတော့ခြေထောက်၄ချောင်းလုံးကတ်သွားဟုတ်လားအဲ့ဒါနဲ့ဘာပဲလှုပ်ဆက်ဆိုနှုတ်သီးပေါ့နော်နှုတ်သီးနဲ့ထိုးပြီးတော့ဒီ၄ချောင်းကိုလွတ်အောင်ရုံးတော့နှုတ်သီးပါကတ်သွားမလှုပ်နိုင်တော့အဲ့ကြတော့မှတနေရာကြည်နေတဲ့မုတ်ဆိုးကနောက်သူ့ကိုရိုက်တက်ပြီးတော့မိခင်ပြီးတော့လူရင်တဲ့အသားကိုယူသွားတယ်တဲ့ ကိုယ့်နေရာမှာကိုယ်မကျက်စားမိလို့ဒုက္ခရောက်ရတာကိုအဓိကပြောလို့ရင်းပေါ့နော်ခုနကဥမာနဲ့မထူးပါဘူးဆိုလိုရင်းอ่ะဟုတ်လားအဲ့ဒီမှာလည်းမြတ်စွာဘုရားကိုယ့်နေရာဆိုတာသတိပဋ္ဌာန်တရား၄ပါးနော်သူများနေရာဆိုတာကာမဂုဏ်အာယုံ၅ပါးလို့ဒီလိုဟောတယ်ဟုတ်လားအဲ့တော့ပြောနေတာဘာတော့ဘဝကိုတော့ကံတရားကနေရာကောင်းကိုတော့ပေးလိုက်တာပဲဘုံတို့မှာနေရာကောင်းရောက်လာပရိဒုပါဒေသဝါဒကောင်းလိုက်တာပေါ့ဟုတ်လားအဲ့ဒါကိုကလည်းဉာဏ်ရှိလို့အာ ထပ်ပြီးတော့ကောင်းတဲ့ကောင်းတဲ့နေရာကိုရွေးချယ်ပြီးတော့နေပြန်တာပဲပရိဒုပဒေသဝါဒမင်္ဂလာတွေကုသိုလ်တွေရရင်တော့ပရိဒုပဒေသဝါဒမင်္ဂလာတွေရတာပေါ့ဟုတ်လားသို့တော့အနုညံဆုံးအသိမွေဆုံးနော်ဒီစိတ်ကိုဘယ်နေရာမှာထားမလဲဒါကဟိုနောက်လာမဲ့မင်္ဂလာတွေနဲ့တော့အများကြီးဆက်ဆက်မှုရှိတာပေါ့နော်ဟုတ်လားမင်္ဂလာဆိုတာကုသိုလ်ကောင်းမှုဖြစ်ခြင်းရဲ့အကြောင်းလို့ပြောထားတာပဲလေဟုတ်လားအဲ့တော့ကိုယ့်ရဲ့စိတ်ကကောင်းမြတ်တဲ့နေရာ ကုသိုလ်ဖြစ်စေတတ်တဲ့နေရာကိုထားနိုင်မှဘုန်းဘုန်းတို့ကကုသိုလ်ကောင်းမှုတွေနဲ့ကြီးပွားကြမှာ။အိုးဟုတ်လား။ဒါကြောင့်မို့လို့နော်အရေးကြီးတဲ့နောက်ဆုံးအဆင့်ကလေးပေါ့။ဒါကတော့ဒီမင်္ဂလာနဲ့ဆက်ဆက်ပြီးတော့တွေးစရာလေးကိုပြောတာပါ။နော်။အဲနေရာကောင်းမှနေရပြီဆိုတဲ့ကွာစားမင်္ဂလာကတော့ရှိနေပြီ။သို့တော့အသုံးမချနိုင်မှုဆိုရင် မင်္ဂလာမရှိတတ်ဘူးလို့ဟုတ်လား။တပြေကံဆိုတော်ကြီးပြောထားတဲ့စကားလေးကိုမမေ့နဲ့ပေါ့နော်။အကုသိုလ်တွေဖြစ်နေမယ်ဆိုအဲ့ဒါကိုပို့ပြီးတော့ထင်ရှားအောင်ဘုန်းဘုန်းတို့ဗာပြောကြတော့ အစာတသက်နဲ့အဖေရမင်းသားအကြောင်းပြောခဲ့တာဟုတ်လားထပ်ပြီးတော့ကြည်ကြည်ပြန့်ပြန့်စဉ်းစားဖို့အခုပြောလိုက်တာပါတော့ဒီစိတ်ကိုလည်းပဲနော်နေရာမှန်မှာဘုံဘုံတို့ထားတဲ့အလေးအကျင့်ဘာလို့ဖို့လို့တော့စူးစမ်းဖို့လိုတယ်ပေါ့ဒါနေကုန်းချုပ်ပေါ့ဟုတ်လားဒါကြောင့်မလို့อืมစိတ်ကိုနေရာကောင်းကိုထားမှနော်ခန္ဓာကိုယ်ရောဘဝရော နေရာကောင်းရနေတာရောက်နေတာရာကျိုးရောက်ကျိုးနတ်မယ်ပေါ့ဟုတ်တယ်မဟုတ်လားနော်ပฏิရူပဒေသဝါဒမင်္ဂလာလေးပြည့်ပြည့်စုံစုံ ဖြစ်ချင်တယ်ဆိုရင်ဒီခန္ဓာကိုယ်ကြီးနေရာကောင်းမှာရှိနေုံမျှနဲ့မပြည့်စုံသေးဘူးပေါ့နော်ကိုယ်စိတ်ကိုလည်းပဲနေရာကောင်းမှာထားဖို့လိုတယ်ဘေးကင်းတဲ့နေရာမှာထားဖို့လိုတယ်ပေါ့ဟုတ်လားကုသိုလ်ဖြစ်အောင်လုပ်ဖို့လိုတယ်အခုဘုံဘုံတို့ဒီနေ့ပြောတဲ့နော်ပရိဒုပဒေတာဝါဒနော်ကောင်းကျိုးချမ်းသာကိုဖြစ်ထွန်းစေတဲ့ရတ္တိတာမှာနေရာချင်းပုပ္ပေစကတပုံညတာရှေးကောင်းမှုကုသိုလ်အထူးရှိခြင်းအတ္တတမပဏိတိစနော်မိမိရဲ့စိတ်ကိုကောင်းစွာထားခြင်းဆိုဒီမင်္ဂလာ၃ခုကဆက်ဆက်နေတယ် ဒါကြောင့်အတ္တသမပဏိတိစကိုပြောတဲ့နေရာမှာဒီဟာတွေကိုနည်းနည်းပြန်ပြောမှသူကပိုပြီးတော့ပြည့်စုံမယ်သူ့ရဲ့အရေးပါမှုဒီသုံးခုမှာတကယ်တမ်းချုပ်ထားတာဘုံတွေးမိတာပေါ့လေအတ္တသမပဏိတိကချုပ်တယ်ဟုတ်လားဒါကြောင့်အတ္တသမပဏိတိကိုမင်္ဂလာအားလုံးနီးနီးသူရှိလို့ရှိရင်ပြည့်စုံသွားနိုင်တယ်လို့အဲ့လိုတောင်ဟောတယ်ကိုယ်စိတ်ကိုကောင်းကောင်းထားနိုင်ခြင်းပေါ့နော်အဲ့ဒါကတော့နော်ကောင်းကောင်းလေးဦးစားပေးပြီးတော့ပြောရမယ်မင်္ဂလာပေါ့ဟုတ်လားအင်းဒီနေ့လည်းပဲတဏှာကြီး နီးနီးရှိသွားပြီဟုတ်လားအဲ့တော့ဒီနေ့မင်္ဂလာတရားဗာလဲပတိရူပဒေတာဝါဒဟုတ်လားနော်ကုသိုလ်ကောင်းမှုဖြစ်ထွန်းစေတဲ့အရက်ဒေတာမှာနေရတာဒါကိုလောကီရှုတော့ဓမ္မရှုတော့ကနေရှုတော့မျိုးစုံကနေကြည်ပြီးတော့တဏှာကြီးနီးနီးအချိန်ယူပြီးတော့ဘုံတို့ပြောလိုက်ပါတယ်ဟုတ်လားဒါကြောင့်နေရာကောင်းမှာနေရာကျိုးလေးနှက်အောင်လည်းပဲစိတ်ကိုလည်းပဲနေရာကောင်းလေးမှာထားဖို့လိုတယ်ဆိုတာလေးကဏီကုန်းချုပ်ပြောပြတာဟုတ်လားဒါလေးကအလေးအနက်ကလေး စဉ်းစားခြင်းတဲ့လူတွေစဉ်းစားလို့ရအောင်ပေါ့နော်။ဒါကြောင့်ပရိဒုဘဒေတာဝါဒနော်မင်္ဂလာတရားကောင်းမြတ်တဲ့နေရာမှာရွေးချယ်ပြီးတော့နေနိုင်တဲ့နော်အည်အသွေးနဲ့ပြည့်စုံပြီးတော့မင်္ဂလာတရားနဲ့ပြည့်စုံကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစွစုတို့ရဲ့အစွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဉ္ဇဉ်ပူဉ္ဇဉ်မျက်နှိပ်ပံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟု ပတ္တနာအောင်စုပြုကြကုန်ရာတတိ